ယနေ့12ရက်12လ2020ခုနှစ် Quantum Buddhist အိမ်မှ USA မှာကြီးမှုပြီးတော့အလုံးကျင်းပကြတဲ့ဓမ္မသဘင်မှာလာရောက်ပြီးတော့나ယူကြီးညိုကြတဲ့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေယနေ့ရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တုတ်တန်ဒေသနာတော်တွေကနေပြီးတော့ ဗုဒ္ဓနုတတိကမထံပွားတဲ့အခါမှာလည်းပဲပို့ပြီးတော့ဗုဒ္ဓရဲ့ဂုံကျေးဇူးတွေကိုသိပြီးတော့ပို့ပွားတတ်နိုင်အောင်ရဲ့နောက်ပြီးတော့ဘဝတွေရဲ့ဒုက္ခတွေမြင်သွားအောင်ဖះဟာဘဝကိုဘယ်လိုမြင်လဲဆိုတဲ့အမြင်လေးတွေရောတန္တရာဝတ်ကလွတ်အောင်ရုံထွက်ခြင်းနဲ့စိတ်တွေပေါက်လာအောင် ဦးဇင်းတို့ဒီနေ့ဟောကြားပေးမဲ့သုတ်တံဒေသနာတော်ကမစ္စည်းမနိကေဟူလဘာနာတပါဠိတော်မှာလာတဲ့ဗျမနိမန္တနိကသုတ်တံဗျမနိမန္တနိကသုတ်တံကိုခြေခံပြီးတော့ယနေ့တရားကျင့်ပွဲတွေခန္ဓာရဲ့ဒုက္ခတွေတန်ត្រာကြီးရဲ့ဒုက္ခတွေလည်းမြင်အောင်ဦးဇင်းဒီနေ့ဆွမ်းနေသမျှ ဟောပြီးတော့ပေးပါမယ်။နာယူရင်းနဲ့ကိုယ်ကိုတရားမှတ်ရင်းနဲ့ခန္ဓာဘက်ကိုလည်းညံဆိုင်ပြီးတော့လိုက်ပြီးတော့လည်းရှုကြပေါ့။နာကတရားနာညံကခန္ဓာဘက်လှက်ရှုရင်းနဲ့ဒီနေ့မြမနိမန္တိနိကအတုတ်တန်ဒေသနာတော်ကြီးကို နာယူကြည်ညိုကြရအောင်။ရသော်ဖျားရှင်ကိုရောမြတ်ကြီး တာဝတိပြည်မွန်ဇေတဝန်စံကြောင်းမှာတရင်သုံးပြီးတော့နေတဲ့အချိန်ယဟန်တော်တွေစီဝေးပြီးတော့ညနေကင်းကြ၏အဲ့ဒီဓမ္မတာလာတန်ဃာတော်များစုဝေးတဲ့တရားဟောတဲ့ဆောင်ကြီးရှိတယ်အခုလဲတာဝတိမြို့ရောက်ရင်မြတ်စွာဘုရားတရင်သုံးတော်မူတဲ့ကန္နာကုရီစံကြောင်းရဲ့အရှိဘက်မှာ ယဟန်တော်တွေတရားနာတဲ့အဆောင်ကြီးရှိတယ်နေရာကြီးအဲ့ဒီနေရာမှာအချိန်ကြရင်ယဟန်တော်တွေစီဝေးပြီးတော့နေကြပြီဆိုမြတ်စွာဘုရားကြွလာတန်ဃာတော်တွေတရားဟောဒီနေ့လည်းပဲခါတိုင်းလိုပဲတန်ဃာတော်တွေစုံညီနေတဲ့အချိန်မှာမြတ်စွာဘုရားကချက်သားတို့တဲ့ဟောတော့က ဥက္ကဋ္ဌမြို့သူဘက်ကဆိုတဲ့တောအုပ်ကြီးထဲမှာအင်ဂျင်မင်းကြီးရဲ့ရှေ့ရင်မှာတစ်ချိန်ကငါသတင်းသုံးမှုတယ်အဲ့ဒီတောအုပ်ကြီးတဲ့ကအင်ဂျင်မင်းခြေရင်မှာသတင်းသုံးပြီးတော့ရသော်ဖះကတနေ့တနေ့မနေ့တစ်ချိန်ညနေတစ်ချိန် လောကကြီးကိုအကုန်လုံးကိုအာယုံပြုတ်ပြုတ်ပြီးတော့ကြည်တယ်ကြွထိုက်တဲ့တတ္တဝါတွေဘယ်နေရာမှာရှိတယ်လဲငါတရားဟောရင်ဒီနေ့တတ္တဝါတွေဘယ်နေရာမှာများကြွတန်းဝင်နိုင်တယ်လဲဘလောက်ဝေးဝေးမြတ်စွာဘုရားကြွတယ်ကြားချိန်နေလဲဒိဗ္ဗစက္ခုဒိဗ္ဗသောတဉာဏ်นี่အကုန်ရနေတဲ့ဘုရားဘုရားရှင်ဆိုတော့ တင့်တော်တင့်တော်လို့စัจ java လာကြီးအကုန်လုံးပြန်ကြည့်မှာပေါ့စက္ကန့်ပိုင်းမိနစ်ပိုင်းတောင်မှကဘာပေါင်းများစွာကိုအကုန်ပြန်ဆင်ញင်နိုင်တဲ့တဝိညုဒဘုရားသခင်အခုလည်းပဲအဲ့ဒီသူ့ဘက်ကတော့ဦးကြီးထဲမှာအင်းညင်းပင်ခြေရင်မှာတပါးတဲ့တရင်သုံးပြီးနေတဲ့အချိန် ဟိုပထမဇံဗြမဘုံကဗြမမင်းကြီးဘကဗြမအဲ့ဒီဘကဗြမဆိုတဲ့ဗြမမင်းကြီးอ่ะသူကသူ့ရဲ့အပေါင်းဖော်ဗြမာတွေကိုသူကပြောနေတာအသင်ဗြမာတော်ဟောဒီငါနေတဲ့ဘုံထက်ကောင်းတဲ့ဘုံဆိုတာမရှိဘူးဒီနေရာကြီးဟာထာဝရ တည်မြဲတဲ့နေရာတည်တတ်တဲ့နေရာအကောင်းဆုံးအမွန်ဆုံးမအိုတဲ့နေရာကြီးမနာတဲ့နေရာကြီးမသေးတဲ့နေရာကြီးဒီထက်ကောင်းတဲ့ဘုံကောင်းတဲ့နေရာကောင်းတဲ့ဌာနဆိုတာဘယ်မှာမှရှာလို့မရတော့ဘူးပကပြမကြီးကသူကသူ့ရဲ့တပည့်တွေကိုပြောနေတာအဲ့ဒီအချိန်မြတ်စွာဘုရားကအဲ့ဒီအင်းကြီးမင်းအောက်ကနေ အဲ့ပြောနေတဲ့စကားသံတွေကြားတာကြားတဲ့အခါကျတော့မြတ်စွာဘုရားဝေတော်လက်ကိုဆန့်တဲ့ကဲ့သို့အဲ့ဒီပထမဇံဗြဟ္မဘုံကြီးကိုချက်ချင်းတခါတည်းမြတ်စွာဘုရားကြွသွားတာအမတန်မှဝေးတဲ့နေရာကြီးတယ်မိလိန်နာမင်းကြီးရှင်နာဂတိမေးတယ်အရှင်ဘုရား အဲ့ဒီမြမပြည်နဲ့ဟောဒီလူပြည်ဘလောက်ဝေးတုံးဖေဟာအိမ်လုံးလောက်ရှိတဲ့ကြောက်တုံးကြီးကိုဒကာကြီးမြမပြည်ကချတနေ့တနေ့ယူဇနာပေါင်း14000လောက်အောက်ကိုကြကြကြကြလာတနေ့ယူဇနာပေါင်း14000 14000 14000နဲ့ကြလေးလကျော်ကြာမှလူပြည်ရောက်တယ်မြမပြည်ရဲ့အဝေး အဲ့ဒီလိုရှင်နာဂတိမထေရမြတ်ကြီးကဥပမာလေးပေးပြီးပြောသွားတာဆိုတော့တွက်ကြည့်လေခုရသော်ဘုရားအဲ့ဒီဗြဟ္မဘုံကိုကြွတာဘုရားရှင်ရဲ့တကောတော်ဟာဘလောက်ကြီးလဲဆိုတော့ကိုယ်တော်လက်ဆန့်တက်ကဲ့သို့ပဲချက်ချင်းတမောချင်းကိုအဲ့ဒီဗြဟ္မဘုံပထမဇန်ဗြဟ္မဘုံဗြဟ္မမင်းကြီးရှိကိုတခါတည်းကြွသွားတာဗြဟ္မမင်းကြီးရှိရောက် ဗြဟ္မာမင်းကြီးကလည်းသူ့ပေါင်းဖော်လေးနဲ့ပြောနေမာရိတငါရှင်တနည်းပြောရင်လည်းကိုလူလို့ပြောရင်ပြောမှာဘလို့ဘာသာပြန်ဖက်တော့မသိဘူးပေါ့ဗြဟ္မာတွေဆိုတော့မာရိတမာရိတငါရှင်တဲ့အချိန်ကြာမြင့်မှဒီဗြဟ္မာဘုံကြီးကိုရောက်လာတယ်တဲ့ဟောဒီဗြဟ္မာဘုံကြီးဟာ မအိုတဲ့နေရာကြီး မနာတဲ့နေရာကြီးမသေးတဲ့နေရာကြီးထာဝရတည်ဓာတ်နဲ့ခိုင်မြဲတဲ့နေရာကြီးဒီထက်ကောင်းတဲ့ဘုံဒီထက်ကောင်းတဲ့နေရာဒီထက်ကောင်းတဲ့ဌာနဆိုတာဘယ်မှကို မရှိတော့ဘူးတဲ့မအိုရာမနာရာမသေးရာဘုံကြီးကိုငါရှင်ကြွလာခြင်းပဲဖြစ်တယ် မြတ်စွာဘုရားကိုအဲ့ဒီလိုနှုတ်ဆက်ပြီးတော့ဖိတ်မှန်တကပြုတ်တာအဲ့ဗြဟ္မာကြီးကသူ့ဒီကို welcome လုပ်ပါတယ်ကြိုဆိုပါတယ်မအိုရမနာရမသေးရဘုံကြီးကိုကြွပါကြိုဆိုပါတယ်လို့ကြိုဆိုခြင်းမို့ဖိတ်မှန်တကပြုတ်တာမြတ်စွာဘုရားကအဲ့ဒီချိန်ဘာပြောလိုက်တော့ဆိုတော့အိုးဗြဟ္မာပေါင်းတို့ ကြည်စမ်းကြည်စမ်းဘကဗြဟ္မာကြီးဟာအဝိဇ္ဇာအမှောင်ဖုံးနေတာသူဘာဆိုဘာမှကိုမသိတဲ့ပုံကိုကြီးအဝိဇ္ဇာအမှောင်ဖုံးပြီးတော့နေနေတဲ့ပုံကိုကြီးတဲ့ဘာမှကို तू မသိချဘူးသူ့မှာအဝိဇ္ဇာဆိုတဲ့အမှောင်တူကြီးဖုံးခံထားရလို့သူ့ထက်ကောင်းတဲ့ဘုံတွေရှိမှလည်းမသိဘူး မရှိမှန်းလည်းမသိသူ့အသက်နောက်ထပ်ဘလောက်နေရမယ်ဆိုတာလည်း तू မသိဘူး तू နေတဲ့ဘုံထက်သာလွန်တဲ့ဘုံတွေကောင်းမြတ်တဲ့ဘုံတွေဘာတစ်ခုမှလည်း तू မသိဘူးတဲ့အတော်မိုက်မဲတဲ့မြမာကြီးပဲအဲ့လိုပြောလိုက်တဲ့အခါကျတော့အဲ့ဒီမြမာတယောက်ကနေမှထလျှောက်တယ်ရှင်ဂေါရမတဲ့ ဘကမြမကြီးကိုအဲ့ဒီလိုမပြောပါနဲ့အဲ့ဒီဘကမြမကြီးဆိုတာအင်မတန်မှတကိုးကြီးတယ်အလုံးဟာသူ့အလိုကို လိုက်နေရတဲ့ပုဂ္ဂိုလ်ကြီးလောကမှာသူနဲ့ရှင်ရင်ဘသူမှတကိုးပြိုင်လို့မရတဲ့ပုဂ္ဂိုလ်ကြီးလောကရဲ့အတာလွန်ဆုံးအကောင်းဆုံးပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးကို အသင်သွားပြီးတော့မပြစ်မှားပါနဲ့တဲ့သင်တို့အဲ့ဒီမြမာကို ပြစ်မှားရင်ဘကမြမာကြီးကိုပြစ်မှားရင်အသင်ဒုက္ခရောက်လိမ့်မယ်အသင်တို့ယဟန်နေဟာပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေတိတ်လဲအပြစ်ပြောတယ်မြမာကြီးတွေကိုလည်းအပြစ်ပြောနေရှိကြတယ် အပိတတော့သေတော့လေအကုန်လုံးအပယ်လေးပုံဆင်းကုန်တာပါပဲအဲ့ချိန်မြတ်စွာဘုရားဟဲ့မာနတ်နင်းမြမကိုဝင်ပို့ပြီးတော့ပြောနေတာဒါမြမပြောတာမဟုတ်ဘူးနင်းဝင်ပို့ပြီးပြောနေဆိုငါသိတယ်မြတ်စွာဘုရားမာနတ်ကတကယ်တမ်းကနတ်ပြည်6ထပ်မှာအမြင့်ဆုံးဖြစ်တာဝတ္တဝတိနတ်ပြည် ဒါပေမဲ့တဲ့ तू ကအဲ့ဒီပထမဇန်ဗြဟ္မဘုံကဗြဟ္မာအငယ်လေးတွေကို तू ကဝေပူးနိုင်တယ်လူပြည်မှာအခုလူတွေကပိတ်တာဘုံနဲ့ဆိုင် လူဘုံကမြင့်တာပဲဒါပေမဲ့တခါတည်းရန်ကြတော့လူတွေမှာ ပိတ်တာလေးတွေကဝင်ပူးနိုင်တယ်လို့ပဲတဲ့တလိษံนี่ကိုအောင်နှိမ့်တာပဲဒါပေမဲ့တလိษံတွေကတခါတလေလူတွေကြိုက်တယ်ခဲတယ်တတ်တယ်ဖြတ်တယ်ဆိုတာလုံနိုင်တာပဲ အပ်ရမှာအဲ့ဒီလိုပဲတဲ့အခုလည်းပဲမာနကနေပြီးတော့အဲ့ဒီမြမာပေါ့ဆဝင်ပို့ပြီးတော့ तू ကမြမာကပြောတယ်လို့ ਨੇ သူ့ရဲ့မြမာခန္ဓာကိုယ်ထဲကဝင်ပို့ပြီးပြောတော့မြတ်စွာဘုရားဟဲ့မာနငါသိတယ်ဒါမြမာပြောနေတာမဟုတ်ဘူးတဲ့ငါသိတယ်နင်ကိုဟာကိုနေဘုရားလည်းဒီတိုင်းပဲတင်းတင်းပြောရတာပေါ့နော် အဲ့တော့မာနကလည်းငြိမ်သွားတယ်သူဆက်ဘာမှပြောခွင့်မရငါဝင်ပူးပြီးပြောတာကိုဖះကသိနေပါလားသူကလည်းမြန်တယ်နော်ဖះဘယ်နာကြွားသလဲဖះဘယ်နာဘာလုပ်သလဲအကုန်လိုက်ကိုချောင်းကြည့်ရသော်ဖះပွင့်တော်မူပြီးပြီးခြင်းတော့ကလည်းအရှင်ဖះပဋိနိဗ္ဗာန်ပြုပါတော့ဟိုကဖះဖြစ်လို့မှခုနှစ်ရက်ရှိသေးတယ်ပဋိနိဗ္ဗာန်တန်ပြုခိုင်းနေပြီလောကကြီးကိုလူတွေကိုတရားဟောမှတရားပေးမှသိကြောက်တာနော် ဒါကြောင့်မို့ဆုံးလုံးဆရာတော်ကြီးယဟနာဖြစ်ပြီးကာလအချိန်တုန်းကလည်းအဲ့ဒီမှာနတ်တယောက်ကလာပြီးတော့ကိုတော့ပြိဋိနိဗ္ဗာန်ပြုတော့ပြုသေးဘူးกว่าလို့ပြောတယ်။ဘာလဲကိုတော့သေချင်တာလားလို့ပြောရတယ်။ဟာဒီကောင်တဲကြတဲ့ကောင်ပါလား။ငါမင်းမေတ္တာပို့ပါတယ်ကွာ။မင်းကြမ်းပါပါစေချမ်းသာပါစေဆိုတော့မျက်ရည်တွေကြာပြီးတော့လူတွေတော့ကြွတ်ကုန်တော့မှာပါပဲလို့ပြောတယ်တဲ့။လူတွေတော့ကြွတ်ကုန်တော့မှာပါပဲလို့ပြောပြီးတော့အဲ့ဒီကနေပြီးတော့ ပျောက်ွယ်သွားတော့နောက်ရက်ကျတော့ရေလေဆရာတော်ကြီးနဲ့ညဗျာအဲ့ဒါနတ်တယောက်လာပြီးတပည့်တော်ပြိဋိဘံပြုတ်ပါတော့ဆိုပြီးတော့လာပြောတယ်ဖေဟာအဲ့ဒါနဲ့မပြုတ်သေးဘူးလို့ပြောတော့ကိုတော့သိကျင်လာလားလို့ပြောတော့မေတ္တာပို့လို့တော့ငိုပြီးပြန်တယ်ဆိုတော့အရှင်ဖေဟာကြည်သားမှာအဲ့ဒါဘယ်သူတော့နောက်ရက်ကျတမာရီနဲ့ကြည်တော့မာနာကြီးတော့မဟုတ်ဘူးသူ့တစ်ဖက်တွေလာပြောသွားတာဒီချိန်ကြီးသူတို့ရဲ့အတိုင်းနေအဝိုင်းနေ အဲ့ဒါတွေကလည်းဒီလိုပဲတရားဓမ္မတွေဟောမယ်ပြောမယ်တရားပြမယ်ဆိုအနှောက်အယှက်တွေပေးတာမျိုးစုံဒုက္ခတွေပေးတာတရားဘဝကြီးတွေလှုပ်လို့မရအောင်စိတ်ဓာတ်တွေကြအောင်မျိုးစုံပေါ့အခုလည်းပဲဝင်နှောက်တာဝင်နှောက်ပြောတော့မြတ်စွာဘုရားဟဲ့မာနဒါမင်းလျှောက်လို့ငါသိတယ်မင်းလို့ပေါ့ဟူသွားတခါတည်းအဲ့မှာပြမကြီးကိုဆက်ပြောတဲ့အခါကျတော့ဘဂဗြဟ္မာကသင်ဟန်တဲ့ ဟောဒီဘုံကြီးဟာတကယ်ကောင်းလို့ကောင်းတယ်ပြောတာဘာလို့တကယ်ကောင်းတယ်လို့ဘာလို့တကယ်ကောင်းတယ်လို့ပြောရတာတုံးဆိုတော့ဟောရှေးတုန်းကတမနာဗျမနာတွေရှိတယ်တဲ့အဲ့ဒီတမနာဗျမနာတွေကသင်အသက်လောက်မကတရားကိုကျင့်ထားတဲ့ပုံကိုယ်တွေရသော်ဖျားကိုဗြဟ္မာကြီးကပြောလိုက်တာသင်အသက်လောက်မကဘူးတဲ့သူတို့ကတရားတွေကျင့်ထားတဲ့ပုံကိုယ်တွေတဲ့ အဲ့ဒီပုံကိုကြီးတွေကလည်းပဲတွေ့တဲ့အခါကျဟောဒီဘုံဟာအကောင်းဆုံးဖြစ်ပါတယ်အသာလွန်ဆုံးဖြစ်ပါတယ်ဒီရဲ့ဒီထက်ကောင်းတဲ့ဘုံဆိုတာလည်းမရှိတော့ပါဘူးဆိုသူတို့ကလည်းအကုန်ပြောတယ်အသင့်လို့မနစ်တနေ့အမှဖျားဖြစ်တဲ့ပုံကိုမပြောနဲ့သူကဆိုလိုချင်တာကအိုးရှေ့ရှေ့တုန်းကရတဲ့တွေသူတော်သင်တွေနှစ်ပေါင်းခုပြောသလိုယာနဲ့ချီပြီးတရားကျင့်ထားတဲ့ပုံကိုကြီးတွေတောင်မှ ဒီဘုံဟာအကောင်းဆုံးလို့လက်ခံတယ်အသာဆုံးလို့လက်ခံတယ်ထာဝရတည်မြဲတဲ့ဘုံကြီးလို့လက်ခံပါတယ်အသင့်လို့ပုံကိုတော့မပြောနဲ့လို့ပြောတာရသော်ဖရာကဗကပြမတဲ့အဲ့ဒီပုံကိုတွေထက်ငါကပေါ်ပြီးတော့သိတယ်မင်းသိတာတွေထက်လည်းပိုပြီးတော့လည်းငါသိတယ် ကဲကိုတော့တပည့်တော်သိတာတဲ့ပို့ပြီးသိပါတယ်ဆိုရင်ဘာတွေပို့သိလဲကိုတော့ပြောပါမင်းဒီဘုံကမလာခင်အရင်ဘယ်ဘုံကလာတယ်ဆိုမင်းသိလားတဲ့မေ့နေပြီကိုကမြမဘုံကတက်တန်းကြာတဲ့အခါကျတော့အတိတ်မေယောဂပြည့်နေပြီ तू ဘယ်ဘုံကဆင်းလာတယ်ဆိုတာမသိတော့ဘူး မင်းဒီဘုံမတိုင်ခင်ကတဲ့ဟောဒုတိယဇံဗြဟ္မဘုံမှာအဘဒရဘုံမှာမင်းဗြဟ္မာမင်းကြီးဖြစ်ခဲ့တယ်အဲ့ဒီတုန်းကရှစ်ကဘာကြာခဲ့တယ်မင်းရဲ့တက်တန်းကမင်းအာယုံပြန်ပြူစမ်းဆိုရေးရေးလေးပေါ်လာဟုတ်တာပဲအဲ့ဒီထက်ငါထပ်ပြောအောင်ပဲတဲ့အဲ့ဒီဒုတိယဇံဘဝနဲ့ဟောပဲအထက်တဲ့သူဘဂိဏာဆိုတဲ့ဘုံမှာ ကဘာပေါင်း64ကဘာမင်းနေခဲ့သေးတယ်အဲ့ဒီကနေမှတခါစတုထဇံဘုံအဲ့ဒီစတုထဇံဘုံမှာမင်းကဘာပေါင်း900အဲ့ဒီကနေဟောတဲ့အတ္တညတဘုံမှာနောက်ထပ်ကဘာပေါင်း900နေသေးတယ်တွက်ကြည့်လားမြမဘဝနဲ့နေရတဲ့တကဘာတကဘာတော်မှာဥစ္စံတော်တရားဓမ္မတွေ နေရတဲ့ဘဝကြီးတွေဘလောက်ညီးငို့ရကောင်းတယ်ဒီကဘာတစ်ခုတစ်ခုနှစ်ပေါင်းဘလောက်ကြာလဲ73မိုင်လောက်ရှိတဲ့ဂိုတော်ကြီးတစ်ခုနှမ်းစေးတွေအပြည့်ထက်အဲ့ဂိုတော်ကြီးထဲမှာနှစ်ပေါင်း100နေမှာနှမ်းတစ်စေးကိုအပြင်ပြည့်အဲ့ဒီဂိုတော်ကြီးတဲက73မိုင်ရှိတဲ့ဂိုတော်ကြီးတဲကနှမ်းစေးရတာကုံသွားမယ် နေပေါင်းတရားဒစိထုတ်ဒစိထုတ်ပြီးတော့ပြစ်တယ်နှမ်းစီရတာကုံသွားမယ်ကဘာမပြက်သေးဘူးကဘာကြီးတွေကအဲ့လောက်ရှည်လျားတယ်အဲ့ဒီလောက်ရှည်လျားတဲ့ကဘာကြီးတွေကဘာကြီးတွေထဲမှာအခုအဲ့ဗြဟ္မာကြီးကကဘာပေါင်း900လောက်နေတာဒါဒီဗြဟ္မာရဲ့နေတဲ့ကဘာတွေနော်အတိညာတကဘာပုံမှာကဘာပေါင်း900လောက်နေခဲ့တယ်စတုထဇံဘုံတွေမှာလည်းနေခဲ့တယ်တတိယဇံဘုံ ဒုတိယသံပုံအခုပထမသံဗြဟ္မာပုံအမတာမရှည်လျားလာတဲ့ကဘာကြီးတွေကဘာကြီးတွေကိုဒါကကဘာတစ်ခုတစ်ခုဆိုတာဥစဉ်တော့တီနေတဲ့ကဘာကိုပြောတာနော်ပြက်နေတဲ့ကဘာစပြီးတော့လူတွေနေလို့ရတဲ့ကဘာမီးဖြက်လို့ပြက်နေရင်လည်းမီလီယံပေါင်းမီလီယံပေါင်းနှစ်တွေဟာမြောင်များစွာကြားတယ် ကဘာပြူမိုးကြီးရွာပြီးတော့လူတွေနေလို့ထိုင်လို့ရတဲ့အဆင့်တရားလဲနှစ်ပေါင်းတန်းပေါင်းမီလီယံပေါင်းများစွာကြာတယ်မီးလောင်ပြီးပြက်နေတာလဲကဘာကြီးတည်တလောက်ကြာတာပဲပြန်ပြီးတော့လူတွေနေဖို့ရကဘာကြီးတည်နေရတာကလည်းပဲကဘာကြီးခုတည်နေသလောက်ပြန်ကြာတာပဲအဲ့ဒီ၃ခု၃ခု၃ခုပေါင်းမှတကဘာလို့ခေါ်တာ မိလောင်သွားပြီပျက်စီးသွားပြီအဲ့ဒီကနေမှပြန်တည်ကဘာကြီးပြန်ဖြစ်လာတဲ့အဆင့်ထိတစ်ခုတစ်ခုတကဘာတကဘာနှစ်ပေါင်းသန်းပေါင်းဘီလီယံပေါင်းမီလီယံပေါင်းများစွာကြာတဲ့ကဘာကြီးတွေကိုမြမဘဝကြီးတွေနဲ့ဖြတ်တန်းပြီးတော့နေခဲ့တာမင်းအဲ့ဒီဘဝတွေကိုမင်းမြမကြီးမင်းမြင်လားတဲ့ မြင်လားဆိုတော့မှပြောတော့မှတကောရှိတဲ့ပုဂ္ဂိုလ်ကိုသူကလည်းအဲ့ဒီကြမှာပြန်အာယုံပြုတ်တော့မှရေးရေးရေးရေးပဲပြန်တွေ့ရငါကအဲ့ဓာတွေကိုအိတ်နေတဲ့လူဟာနိုးလာတဲ့ကဲ့သို့ငါအကုန်သိတယ်အကုန်မြင်တယ်မြတ်စွာဘုရားအဲ့ဒီကနေပြီးတော့မြတ်စွာဘုရားမင်းအဲ့ဒီမြမာဘဝတွေကဘာပေါင်း900လောက်900လောက်နေရတဲ့မြမာဘဝတွေရောက်ချင်းရဲ့အကြောင်းကိုရောမင်းမှတ်မိလား ကြာလွန်အားကြီးတော့မမှတ်မိတော့ပါဘူးမင်းဟာတဲ့ဟိုအရင်တော့ကဘဝတစ်ခုမှာယသိဖြစ်ခဲ့တယ်အဲ့ဒီယသိဖြစ်ခဲ့တဲ့ဘဝမှာကင်းကမြေကမ်းနားမှာတဲကြောင်လေးထိုးပြီးတော့တရားတွေထိုင်တာတဲကြောင်လေးထိုးပြီးတော့တခါတရားတွေမှားပြီးတော့နေတော့ အဲ့ဒီမှာပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဇန်လေးပါးရအဘိညာဉ်တွေရလောကမှာ तू လဲတော်တော်ကိုကြင့်သွားတဲ့ပုံကိုကြီးနော်ဒါကြောင့်မို့လဲဗြဟ္မပြည်တွေမှာဗြဟ္မမင်းကြီးတွေဖြစ်ရတယ်အထက်တန်းကြတဲ့ဘဝတွေရောက်ရတယ်ဆိုတာဒါကြောင့်မို့ကိုဆောက်တဲ့ဘုံကိုနေရတာသူဟာအဲ့ဒီစတုထဇန်ဗြဟ္မဘုံနေ အတဉ္ဇတဘုံတွေသူနေနိုင်တဲ့အဆင့်ထိရှိအောင်ဟာသူဟာပထမဇန်ဒုတိယဇန်တတိယဇန်သနုဋ္ဌဇန်နဲ့ဒီအဘိညာဉ်တွေထိရောက်အောင်သူလူဘဝမှာနေမနာညမနာတတိတရားကိုမမေ့မလျော့မပေါ်သောတတိနဲ့သူကျင့်သွားခဲ့တယ်အဲ့ဒီကျင့်ရင်းနဲ့အဘိညာဉ်တွေလည်းရပြီးနေရင်းနဲ့တနေ့ကျတော့ခင်းကမြစ်ထဲမှာရေဆင်းပြီးတော့ချိုးရင်းနဲ့ ကြည်လဲနေတဲ့ရေလေးတွေကြည်ပြီးရေလေးတွေအေးမြလိုက်တာဂင်းကရေဒီအေးမြတဲ့ဂင်းကရေကိုမတော့သုံးရလို့မချိုးရလို့ဒုက္ခဖြစ်နေတဲ့လူတွေမြန်ရှိလားလို့လှမ်းကြည့်လိုက်တော့တက္ကန္နာယာကြီးထဲမှာလှဲကုန်တယ်900ရေပြတ်ပြီးတော့သေတော့မယ်ရေမရလို့လူတွေရောနွားတွေရော အကုန်လုံးဒုက္ခဖြစ်ပြီးတော့သေလူမျောပါဖြစ်နေတဲ့အချိန်ကြီးကိုသွားတွေ့သွားတွေ့တဲ့အချိန်မှာသူ့ရဲ့တကိုးတော်နဲ့အဲ့ဒီလူတွေကို အကုန်ရေတိုက်ပေးလိုက်တယ်တခါလဲသူ့ရဲ့တကိုးတော်နဲ့ခင်ကမြက်ကရေတွေကိုတခါလဲရွှေ့ပြောင်းပြီးတော့အဲ့ဒီလူတွေတောက်လို့သုံးလို့ချိုးလို့ရအောင်တခါလဲတကိုးတော်နဲ့ဖန်ဆင်းပေးလိုက်တော့လူတွေအဲ့မှာနေပြန်ပြီးတော့အကုန်အသက်ရှင်သွားတယ်ချမ်းသာသွားတယ်အဲ့ဒီရေအလူကောင်းမှုကြီးကိုလည်းသူလှုပ်လိုက်တယ် နောက်ထပ်တစ်ခါကျတော့သူ့ဘေးနားကရွာကိုဓမြတွေက ဝင်တိုက်ဓမြတွေကထုနှက်ရိုက်တခါတည်းအထုပ်တွေထမ်းခိုင်းပစ္စည်းတွေယူတခါတည်းတတ်ဖြတ်အကုန်လုံးငို ကြွေးပြီးအော်ဟစ်နေကြအဲ့ဒီအော်ဟစ်ငို ကြွေးနေကြတဲ့ပုံကိုယ်တွေရဲ့အတန်ကြားတော့ဘာလုံးလို့ကြည့်လိုက်တော့ဩဓမြတွေတိုက်နေပါလားဓမြနှိပ်စက်နေတာကိုတွေ့တော့အဲ့ဒီဓမြတွေ ခလန်းလန်းကနေမှသူ့ရဲ့တကောတော်နဲ့ရှင်ဘုရင်နဲ့စစ်တပ်ကြီးကိုဖန်တီးလိုက်တယ်ရှင်ဘုရင်ကြီးလာပြီဟဲ့စစ်တပ်ကြီးနဲ့လာပြီလာပြီဆိုတော့တကောတဲ့ဓမြတွေကအကုန်လုံးပစ္စည်းတွေချပြီးတော့ပြေးတာအဲ့ဒီပစ္စည်းတွေကကိုပစ္စည်းကို အကုန်လုံးယူကြဆိုပြီးတော့ဖန်ထားတဲ့လူတွေလည်းအကုန်ပြန်လှုပ်ပေးပြီးတော့တခါတည်းအဲ့ဒီမှာ လူတွေရဲ့အသက်ဘေးကိုကယ်တင်ပေးလိုက်တယ်သူ့ရဲ့တကိုးတော်ကြီးနဲ့နောက်ထပ်တစ်ခါကြပြန်တော့အဲ့ဒီခင်းကမြစ်အထက်ကရွာနဲ့အောက်ကရွာနဲ့ဟိုဘက်ရွာဒီဘက်ရွာရွာနှစ်ရွာမင်္ဂလာပွဲကျင့်ပါပြီးတော့လှေတွေနဲ့တဝုံတိုင်းနဲ့လူတွေပြောကြပါကြကူးကြခတ်ကြလှုပ်နေတာအဲ့ဒီအချိန်တုန်းကတဲ့ နဂါမင်းကရေထဲမှာနေတဲ့နဂါကလူတွေကအဲ့ဒီမှာမကောင်းတာတွေရေထဲပြစ်ချတော့ငါနေတဲ့ရေအပေါ်မှာလည်းသွားသေးတယ်ဒီလိုလောက်ရမလားဆိုပြီးတော့ဒေါသဖြစ်ပြီးတော့အဲ့ဒီမှာတင် တခါတည်းအပြင်းကြီးထောင်ပြီးတော့နဂါကရေထဲကပေါ်ပြတာလူတွေဟာသေရမှာကြောက်ပြီးအော်ဟစ်ငိုကြွေးနေတဲ့အချိန်ရသေးကြီးကဂလုံကြီးအောင်ဆောင်ပြီးတော့အဲ့ဒီနဂါကြီးဖယ်ချပြလိုက်တယ် လူတွေသေရမယ်အသက်ဘေးကနေလဲသူတကောတော်နဲ့အဲ့ဒီလိုဘဝမှာအကုန်လုံးလှက်ပါပြီးတော့ကဲတင်နေအဲ့ဒီတော့ကဆိုရင်ဖရာအလောင်းတော်ရသေးလေးရဲ့ဆရာလည်းဖြစ်ခဲ့သေးတယ်လေနောက်ဂျားဘဝတစ်ခုမှာသူကအဲ့ဒီလိုတွေရသေးတွေဘဝတွေမှာလည်းပဲတရားတွေကိုကျင့်တယ်နောက်ဆုံးအဲ့ဒီမြမပြည်ကိုမရောက်ခင်ဘဝမှာလည်းအဘိညာဉ်တွေအကုန်ရတဲ့ သူတော်စင်ရသေးကြီးဖြစ်ပြီးတော့အဲ့ဒီဘဝကနေသေတော့သူ့ရဲ့အဘိညာဉ်အစွမ်းကြောင့်အဲ့ဒီအတညတဘုံအဲ့ဒီဘုံကနေပြီးတော့ကဘာ900အဲ့ဒီကနေစတုထဇံဘုံမှာကဘာပေါင်း900တတိယဇံဘုံမှာ64ကဘာဒုတိယဇံဗြဟ္မဘုံမှာ7ကဘာအခုဒီကဘာပထမဇံဗြဟ္မဘုံကြီးမှာမဟာဗြဟ္မာကြီးလာဖြစ်နေတာ မင်းရဲ့တကောစွမ်းအားပါဝါအဲ့ဒါဟာစัจ java လာတထောင်စัจ java လာတထောင်ထိသူ့ရဲ့တကောတော်နဲ့သူကြည့်နိုင်တယ်မြင်နိုင်တယ်သူလွှမ်းမိုးနိုင်တယ်စัจ java လာတထောင်ကိုဒီမြမာကြီးကလွှမ်းမိုးနိုင်တဲ့အစွမ်းလည်းရှိတယ်အဲ့တော့မင်းရဲ့နောင်နေရမယ့်တက်တန်းကလည်းတသိမ့်ကြံတော့တာ သေရမယ်တတန်းလည်းသိတယ်သူ့ရဲ့စွမ်းအားတွေအကုန်လုံးလည်းသိတယ်အတိတ်ကသူဘယ်ကောင်းမှုတွေကို အကုန်ပြုတ်ခဲ့တယ်ဆိုတာလဲငါဖေဟာအကုန်သိတယ်အဲ့ဒီကြတော့မှဘကပြမှာဩကိုတော့ဒါကြောင့်ကိုတော့ဗုဒ္ဓလို့ဝန်ခံတာပဲကိုတော့တယ်လဲသိပါလားကိုတော့ရဲ့အတိတွေဟာ တပည့်တော်မသိတာတွေတော့မှကိုတော့တော်တော်လေးသိတယ်ဟောဒါပေမဲ့မန်ကကြသလားဆိုမကြဘူးဒါပေမဲ့ကိုတော့တဲ့တပည့်တော်လောက်တော့တကောတော့ကြီးမှာမဟုတ်ပါဘူးတဲ့သူကနော်သူလောက်တော့တကောတော့ကြီးမှမထင်ဘူးသူကအခုတော့ तू မသိတာတွေသိတော့တော်တော်တော့ तू အံ့ဩနေပြီဗြဟ္မကြီးအကြောင်းနေဘုံစင်နေအထက်ကဗြဟ္မဘုံကြီးရှိတယ် तू မသိဘူးလေဒါကြောင့်မို့ သူကကိုဆောက်တဲ့အိမ်ကိုနေရတယ်ဆိုတာလူဘဝမှာလောဘဒေါသမောဟတည်သွားတဲ့အခါမှာဒီစိတ်လေးဟာအရေးကြီးဆုံးပဲဥဇဏောတန်တံမှာရုပ်နဲ့နာနဲ့ဒီယုံနာနှစ်ပါးမှာနန္တရားဆိုတဲ့စိတ်ကလေးဟာဘဝတွေဘဝတွေသွားဖို့ရာအတွက် तू ကညှော့တာ နာညွတ်ရာရုပ်ဇာတိဖြစ်ရာဘဝတစ်ခုသွားကနာနီးမှာလောဘတွေဒေါသတွေမောဟတွေနဲ့အကုသိုလ်တရားတွေကိုပြုလုပ်ထားတဲ့ပုံကိုများကတော့သေလွန်ပြီဆိုတာနဲ့ဒီပုံကိုကြီးတွေသွားပြီဒေါသစိတ်နဲ့ချုပ်တဲ့ပုံကငရဲဘုံဆင်းရအဲ့ဒီငရဲဘုံကလည်းသူများကဖန်ဆင်းပေးတာမဟုတ်ဘူး ဘယ်ဖះကမှသူ့ကိုမင်းငရဲကြတယ်ဆိုပြီးချတာမဟုတ်ဘူးတဲ့သူရဲ့ဒါလေးပါဖောက်ပြမှုအပေါ်မှာပဲဖြစ်ဖြစ်သူတော်ဘာဒီပေါ်မှာမကျင်တတ်လို့ပဲဖြစ်ဖြစ်သူရဲ့စိတ်ထဲမှာဒေါသတောကတစ်ခုခုကြောင့်တေရရင်ငရဲဖို့ကိုဆင်းရလိုချင်တတ်မဲ့ဆွဲလမ်းမှုတဏှာလောဘလေးနဲ့တေရရင်ပိတ်တာဘုံကြီးကိုဆင်းရတွေးဝေတဲ့မောဟနဲ့တေရရင် တလိษံဘုံကြီးဆင်းရတာအဲ့ဒါသဘာဝတရားဒါနတွေပြုကြတယ်ဖះလှူခြင်းကြောင်းလှူခြင်းရေတွင်ရေကန်လှူခြင်းမိဘတွေကိုထောက်ပံ့ကြခြင်းကျွေးမွေးကြခြင်းသားသမီးတွေကိုထောက်ပံ့ကြခြင်းကျွေးမွေးကြခြင်းအစရှိတဲ့ဒါနာကောင်းမှုတွေပြုထားတဲ့ပုဂ္ဂိုလ်ကအဲ့ဒီဒါနာတွေအာယုံပြုပြီးတော့တည်တဲ့ခါကျတော့နတ်ပြည်၆ထပ်မှာဖြစ်ကြရတယ် ကိုကျင့်သီလတွေစောင့်တည်တဲ့ပုဂ္ဂိုလ်တွေကလည်းအဲ့ဒီမှာသွားဖြစ်ကြရတယ်တရားဘာဝနာတွေပွားထားတဲ့ပုဂ္ဂိုလ်တွေအဲ့ဒီမှာသွားဖြစ်ရတယ်လူဘဝမှာတော့ငါတဲ့တရားအားထုတ်လို့ပထမဇန်ရထားပါတယ်ဆိုတဲ့ပုဂ္ဂိုလ်ကသေတော့ပထမဇန်ဗြဟ္မဘုံကြီးသွားဖြစ်တာအဲ့ဒါဘယ်သူမှပို့တာမဟုတ် तू ကလူဘဝတော့မှ तू ပထမဇန်စိတ်ကိုရအောင် तू လုပ်ခဲ့လို့ ဒုတိယဇန်ရအောင်ပွားများအထောက်ခဲ့တဲ့ပုဂ္ဂိုလ်ကသိရင်ဒုတိယဇန်မြမဘုံတတိယဇန်စတုထဇန်ကိုရတဲ့အဆင့်နဲ့ကိုနေရတာဟောသုဒ္ဓဝါဒ၅ဘုံအဲ့ဒါကြတော့သုဒ္ဓဝါဒဘူးမရတယ်အဲ့ဒါကြတော့အနာဂံမတိဘူးရင်အဲ့ဒီနေရာမရောက်ဘူးသုံးသက်တဖုံမှာကြံတဲ့ဘုံတွေအကုန်ရောက်ဘူးတယ်အဲ့ဒီသုဒ္ဓဝါဒ၅ဘုံတော့မရောက်ဘူးကြဘူး ဘာကြောင့်လဲဆိုတော့အဲ့ဒီနေရာကအနာဂံပုဂ္ဂိုလ်များမှသာလျင်နေတဲ့နေရာကြီးဖြစ်လို့ကြောင့်ကိုဖះဟောတဲ့သုံးသက်တဖုံသုံးသက်တဖုံဆိုတာဥစဉ်တို့ဒကာဒကမတွေကိုဆောက်တဲ့အိမ်မှာငါခုဘလောက်တရားတွေအားထုတ်ထားပြီလေငါရဲ့လောဘတွေငါရဲ့ဒေါသတွေငါရဲ့မောဟတွေငါဘလောက်ကင်းနေပြီလဲ တမာရီအဆင့်တန်းနေငါစိတ်ကိုငါလိုရာငါထားနိုင်ပြီလားကိုယ့်ရဲ့စိတ်ကတခါတည်းအတွဲကဘာပတ်ပြီးတော့တခါတည်းပူလောင်မှုတွေနဲ့တောကတွေနဲ့နေနေရသေးရင်ဒီချိန်ငါသိရင်ငါစိတ်ကိုငါထိနိုင်ပြီလားမထိနိုင်သေးဘူးဆိုရင်ဦးဇင်းတို့တရားဓမ္မတွေပြင်ရပါလိမ့်မယ်ငါလိုသေးတယ် ငါလောက်ရအောင်မယ်ငါရဲ့စိတ်ဟာ အပယ်ချခံရမယ့်စိတ်လားနတ်ပြည်6ထပ်ငါလိုချင်တဲ့နေရာကိုသွားပြီးနေနိုင်တဲ့စိတ်ဖြစ်နေပြီလားမြမ20ကိုငါတက်နိုင်တဲ့အဆင်ရောငါရှိပြီလားကိုကိုကိုပြန်သုံးသပ်ဒီဘုံနေဘုံနေဟောတယ်ဆိုတာဖះကအလကားဟောထားတာမဟုတ်ကိုဆောက်တဲ့ဘုံကိုကြည့်ရင်ကြင့်တယ်လို့ မကြက်ရင်မကြက်တယ်လို့လောဘတွေဒေါသတွေမောဟတွေနဲ့နေတဲ့ပုံကိုယ်တွေအတွက်မြင်နေရတဲ့တလိ္ဆန်တွေဘလောက်ဒုက္ခရောက်လဲသူများတတ်လဲတိုင်လို့မရတော်လို့မရဘလောက်အော်အော်ဘလောက်ငိုငိုကဲမဲ့လူမရှိမမဲ့လူမရှိဘဝတွေဆင်းရဲတယ်တန်တရာကြီးတဲ့ကျင်လည်ရတဲ့အခါမှာအခုလိုအထက်တန်းကြတဲ့ဘဝတွေနဲ့ကျင်လည်ရရင်အိုဒုက္ခနာဒုက္ခသေဒုက္ခဆိုမြဲဉာဏ်တဲ့ဒုက္ခတွေက တိတ်မရှိတော့နည်းနည်းတက်တာသေးတာပေါ့နော်အပယ်လေးပုံနဲ့စာရင်ဒါပေမဲ့ဖះကတော့အလုံးဘဝဆိုတာဒုက္ခပဲအဲ့တော့အဲ့ဒီဗြဟ္မဘုံတွေအဲ့ဒီဟာတွေကိုမြတ်စွာဘုရားအကုန်လုံးအတိတ်အကြောင်းတွေကိုပြန်ဟောတာဘဂဗျမကိုအတိတ်အကြောင်းတွေပြန်ဟောပြီးတော့မင်းအဲ့တုန်းကအဲ့လိုဖြစ်ခဲ့တယ်အဲ့လိုဖြစ်ခဲ့တယ်ဒီဘဝတွေမှာမင်းဒီလိုကျင့်ခဲ့တယ် ယသိဘဝတွေနဲ့မင်းဒီလိုကိလေသာတွေမင်းရဲ့စိတ်အစင်မှာကင်းအောင်မင်းအာထုတ်ခဲ့သည့်အတွက်ကိလေသာနိဝရဏတွေကိုကင်းစင်သည့်အတွက်သေတဲ့အခါကျတော့မင်းအဲ့ဗြဟ္မဘုံကြီးတွေကိုမင်းနေရတာအခုအဲ့ဒီဗြဟ္မဘုံကနေပြီးတော့မင်းအခုဒါပထမဇန်ဗြဟ္မဘုံမင်းထက်မှဘုံတွေအများကြီးကြံသေးတယ်အဲ့တော့ तू ကမန်းကမချကြည့် မန်ကမချကျင်တော့ဘာပြောလဲဆိုတော့ရှင်ဒီကောရမပုံကွယ်ခြင်းနဲ့တကိုးကိုပြမယ်ရသော်ဖေရတယ်တဲ့မင်းပြသမ်းကဲဒုက္ခနာကိုဖြောက်ပြမြမာတွေကြားထဲမှာသူ့ရဲ့ခန္ဓာကိုယ်ကြီးကိုဖြောက်ပြီးတော့ပြတာမြတ်စွာဘုရားကထိုင်ပြီးတော့ပြောနေတာ ကဲဘကခုနမှငုတ်တုံကြီးထိုင်နေတာဟောဗရေသေဝင်ရဲ့နောက်ကျောမှာဘဲကဘာဘဲဆက်ကြောင်လာမှမင်းရောက်နေတာသူပုံပုံတဲ့နေရာမှန်သမျှကို အကုန်လုံးဖះကလိုက်ပြောတော့ဘယ်မှကိုပုံးတရားမရှိနေတရားမရှိတော့ပုံးတရားမရှိ နေတရားမရှိတော့ရှင်ကြီးကောဓမာတဲ့သူတော့ဘလို့နီးနဲ့မှ ရှင်ကြီးခေါရမကိုတကောအရာနဲ့ကွယ်ပြောက်ပြီးမပြနိုင်ပါဘူးတဲ့ရှင်ကြီးခေါရမကပြန်ပြီးတာပြပါတော့အဲ့ဒီအချိန်မှာမြတ်စွာဘုရားက ဟုတ်ပြီတဲ့ငါမင်းကိုပြမယ်အဲ့ဒီဘကဗြမာကြီးနဲ့သူ့ရဲ့အချွေအယံဗြမာတွေအားလုံးဘလို့မှဗုဒ္ဓဘုရားရှင်ရဲ့ ပုံတော်ကိုမြင်မရတဲ့အသေးဆုံးသောမြမာတွေရဲ့မျက်စိနဲ့တကောနဲ့ကိုကြည့်လို့မရတဲ့အနိမဘုံတော်နော်အမတန်မှကိုသိငယ်တဲ့ခန္ဓာကိုယ်လေးကိုတခါတည်းပဲအဲ့ဒီမှာဖန်တီးပြီးတော့အတန်ကြတော့ပကတိအတန်ထားတယ်နော်ဘဝေဝဟံဗယံဒိဋ္ဌဝါ ဘဝံစဝိဘဝေတိနံနော်ဘဝနာဘိဘဝနာဘိဝရိန်ကိဉ္စီနန္ဒိဉ္စနာဥပါတိယေဘဝေဝါဟံဗယံဒိဋ္ဌဝါအိုးမြမပေါင်းတို့ငါဖះရှင်ကိုရောမြတ်ကြီးဆိုတာ အဲ့ဒီဘဝတွေကိုအကုန်သိတယ်ဘဝရာချင်းရဲ့ဘေးဘဝရာချင်းရဲ့ဒုက္ခငါအကုန်သိတယ်အဲ့ဒီဘဝကိုပြတ်ဆဲခြင်းလို့ပါလို့ပြောပြီးတော့ကျင့်တဲ့ပုံကိုယ်တွေကလည်းနောက်ဆုံးဒီဘဝတွေတည်းပဲဝဲလက်ခတ်နေတာကိုလည်းငါအကုန်မြင်တယ်ရလာတဲ့ဘဝသည်ဒုက္ခဖြစ်တယ် ဒုက္ခကိုလွတ်ချင်ပါတယ်ဆိုပြီးတော့ဘဝဒုက္ခကို မလိုချင်လို့ကျင့်တဲ့ပုံကိုယ်တွေကလည်းနောက်ဆုံးဒီဘဝတွေတည်းပဲတဝဲလဲလဲကြီးနဲ့ဖြစ်နေရတဲ့ဒုက္ခကြီးကိုလည်းငါကုန်မြင်တယ်ငါအဲ့ဒါကြောင့်မို့ဘဝဆိုရင်ဘယ်ဘဝကိုမှ မတွေ့တာမတတ်မတော်ဘူးဘဝရဲ့တွေ့တာတတ်မတတ်တဲ့ တဏမှန်သမျှကိုငါအကုန်အပြီးပိုင်ပယ်ပြီးပြီဘဝဆိုတာမင်းတို့ကအခုမြမဘဝချမ်းသာတယ်ထင်ပေမဲ့မြမဆိုတာလေမွေးဖွားခြင်းမွေးဖွားတယ်ဆိုတာမြမာတို့နတ်တို့မွေးဖွားခြင်းကလူနဲ့မတူလူရဲ့မွေးဖွားခြင်းကြတော့ အမိဝမ်းတွင်မှာ10လ6လ10လနေခဲ့ရနော်ရှင်တိဝလိတို့ဆို9နှစ်9လ9ရက်ရှင်တိဝလိဆိုရင်အဲ့ဒါရှင်တိဝလိကကြတော့ဘာကြောင့်လဲဆိုတော့အရင်အတိတ်ဘဝဖြစ်တုန်းကဟောအခြားနိုင်ငံတစ်ခုကိုသွားပြီးစစ်သွားတိုက်တော့စစ်ကတိုက်လို့မနိုင်ဘူးသူ့အမေနဲ့တိုင်မြင်တော့သူ့အမေကငါသားနင်ဒီလောက်ညံ့ရလား အစာရေသာရှိလို့ခုခံနိုင်တာပေါ့အစာရေသာဖြတ်ရင်တို့ဘယ်လိုလုပ်ခုခံနိုင်မှာလဲအကြံရပြီ အမေပြောတဲ့အကြံနဲ့အဲ့ဒီမြို့ကြီးတစ်မြို့လုံးကိုတခါတည်းစစ်တပ်တွေနဲ့အကုန်ဝိုင်းရံပြီးတော့အပြင်ကနေအကုန်ပိတ်ဆို့ပြီးတော့ထားလိုက်တာခုနှစ်နှစ်ခုနှစ်လခုနှစ်ရက်ကြာတယ်အဲ့ဒီရှင်မင်းအဲ့ဒီကြတော့မှလက်နဲ့ချရတယ်စားစရာမရှိတော့လို့ အဲ့ဒီတော့ကသူ့အမေကသားကိုအကြံပေးခဲ့တယ် तू ကလှုပ်ခဲ့တယ်ဆိုတော့သားမိနှစ်ယောက်ရဲ့အာဟုဇုကံပြန်ပေါင်းဆက်ရတော့နောက်ဆုံးဘဝရှင်တိဝလိမထေမြယဟန္တာဖြစ်မဲ့ဘဝရောက်တော့သူ့အမေရဲ့ဝမ်းမိုက်ထဲမှာခုနှစ်နှစ်ခုနှစ်လလုံလုံပြန်ပြီးတော့ပြိတ္တတွေနေခဲ့ရတယ်သူ့အမေကလည်းခုနှစ်နှစ်ခုနှစ်လခုနှစ်ရလုံလုံဒီသားကိုလွယ်ခဲ့ရတယ်အကြံပေးတဲ့အမေနဲ့သွားလှုပ်ပြီးတဲ့ သားရဲ့အကုစုကံပေါ့နော်အဲ့ဒါကြောင့်မို့မြမဘဝကြတော့မြမရဲ့ဒုက္ခကြတော့သူတို့ကဘဝဆိုသူကသွားပေါ်တာသူတို့ရဲ့အသက်အရွယ်အပြင်လည်းပြောမယ်ဆိုရင်ဥမာအရွယ်ကောင်းပေါ့နတ်တွေဆိုရင်လည်းဥမာ16နှစ်အရွယ်အဲ့လိုအရွယ်မျိုးနဲ့သွားပြီးတော့ဖွာတာအဲ့ဒါဒီပဋိတန်တေလူတွေကြတော့ဟောမိခင်ရဲ့ဝမ်းတွင်းမှာနေရတယ် အဲ့ဒီဝမ်းထဲမှာနေရတဲ့ပဋိသန္ဓေအမတာမပို့ဒုက္ခကြီးတာပေါ့အမိရဲ့ဝမ်းထဲမှာနေရတဲ့ဒုက္ခခြေဆန့်လို့မရလက်ဆန့်လို့မရကွေးလို့မရကောက်လို့မရဘဝမှာတခါတည်းဟိုမဲ့သစ်ကုတ်တို့ကြားနေတဲ့မြောက်ကလေးနဲ့ခွေးနေသလိုလေးဒုနှလုံးကြားခေါင်းလေးထား မိခင်ရဲ့ဝမ်းပိုက်ထဲမှာကျင်းချင်းကြုတ်ကြုတ်နဲ့နေခဲ့ရတဲ့ဘဝပฏิတန်တိနော်ဇာတိဒုက္ခကြီးအဲဒီဇာတိဒုက္ခကြီးကလည်းဖရာဟောလို့သိတာနော်ဦးဇင်းတို့ငယ်ငယ်တုန်းကတောင်မြို့မဟာခန္ဓာမှာစာသင်နေဩကျောင်းရဲ့အနောက်ဘက်နားမှာသုတ်တန်ကြီးရှိတယ်အဲ့ဒီမှာသုတ်တန်ကြီးမှာမွ슬င်ဘာသာတွေတရားဟောပွဲကြီးလုပ်တော့တခါမှလည်းမကြဘူးတော့ဘာတရားတွေဟောတာလဲသွား နားထောင်ကြည့်ပါဦးမယ်ဆိုကျောင်းသားနေလမ်းလျှောက်ပြီးတော့သွားပြီးတော့နားထောင်ကြည့်လူတွေကလည်းအများကြီးပဲအဲ့မှာတယောက်ကဟောနေတာအဘောင်အရင်တန်တန်နဲ့ကျွန်တော်တို့ဗျာတဲ့အမေရဲ့ဝမ်းထဲမှာနေကြတော့မှကောင်းကောင်းစားကျင်တာလည်းစားရတယ်ကောင်းကောင်းနေကျင်တယ်လို့လည်းနေရတယ်အဲ့ဒီကနေမှအမေဝမ်းတိုက်ကလည်းထွက်လဲထွက်ရော အဲ့ဒီတော့ဒီလောကကြီးတွေကဆင်းရဲလုံးလို့အော်ဝဲအော်ဝဲဆိုငိုပြီးထွက်ခဲ့ရတာဗျာတဲ့သူကအဲ့လိုဟောတော့ဦးသေးအဲ့တော့ကိုရင်လေးဘဝနဲ့ဩဘဝဒုက္ခမမြင်တော့အမိဝမ်းနဲ့နေရတာကိုသူကကောင်းကောင်းတရားကောင်းကောင်းစားတယ်ပြောနေတာသူတို့ရဲ့အယူဆဒါကမပြင်းဘူးဘဝရဲ့ဒုက္ခတွေကိုနော်ဒါကြောင့်မို့အမိဝမ်းကောင်းဆဲလာညောင်းမြအောင်ခဲ့ရပြီဒီတန်တွေနဲ့လူပြေလူရွာရောက်ပြန်ပါလဲ အိုနာတေယေဒုက္ခဘေးကြောင့်စိတ်အေးကိုခိုင်မနေနိုင်ခဲ့ဆိုင်ဆိုင်ဒုက္ခခံပြီးမှလည်းမြားလာပဲရွာရောက်ကြရှာဤရှေ့ဆရာတော်ဘုရားကြီးတွေစီထားခဲ့တာအမိဝမ်းကောင်းဆဲလာညောင်းမြအောင့်ခဲ့ရပြီတိတန်တွေနဲ့ဘဝတစ်ခုရတယ်ရတယ်ဆိုတာအမိဝမ်းကောင်းမှာလူဘဝကိုရောက်ပြီ ရောက်ပြီဆိုရင်အမိဝမ်းကောင်းမှာဆယ်လာလုံးလုံးဒုက္ခတွေခံနေခဲ့ရတာနော်အပုတ်တွေအဆက်တွေအပူတွေအလောင်းတွေမိခင်ကအပူစားရင်သားမှာသွားပူရမိခင်ကအဆက်စားရင်သွားမှာသွားပြီးတော့ဆက်ရတယ်နော်အဲ့ဒီလိုဇာတိပဋိသန္ဓေဆိုတဲ့ဒုက္ခကြီးရလိုက်ပြီဟဲ့ဆိုတာနဲ့တပြိုင်နက်တည်း ရောက်လိုက်တဲ့ဒုက္ခတွေဒါတွေကနေမှ အခုမိခင်ဝမ်းထဲမှာအသက်တိုးရမယ့်ပုံကိုယ်တွေကြတော့ဟောတေကြပြန်ဦးဇင်းတခါတင်မော်ကြီးဇင်းပေါ်မှာဆရာတော်ဖျားအရန်6လုံးလို့ပရိတ်ရွတ်ပေးပါဖျားနေဆိုတော့တင်မော်ကြီးဇင်းပေါ်သွားပြီးတော့ပရိတ်ရွတ်ဘာက6နေလဲဆိုတော့ အမျိုးသမီးတယောက်ကလေးမွေးပြီးတော့အဲ့ဒီအချိန်မှာပဲသေရသေတော့ဒီမှာဆွဲပြီးတော့ဒီတင်မောကြီးပေါ်မှာ ပြန်ဖြစ် ဖြစ်တော့လာသမျှလူအဲ့ဒီအခန်းထဲဝင်လို့မရဘူးသူသေတဲ့အခန်းထဲမှာမိခင်လည်းဘလောက်ဒုက္ခရောက်တယ်သာသမီလည်းသေရမိခင်လည်းသေရဝါဒါကြောင့်မို့မြတ်စွာဘုရားကတော့အဲ့ဒီအမိဝမ်းကောင်းမှာ ဆယ်လာညောင်းမြအောင်းခဲ့ရတဲ့တိတန်တွေနေရတာလည်းပဲဇာတိပိဒုက္ခချက်သားတော်အဲ့ဒီလိုပဋိတန်တွေနေရခြင်းဒီပင်လင်အဲ့ဒါဒီဒုက္ခပဲအဲ့ဒီဒုက္ခကြီးကိုဦးဇင်းတို့ဒကာဓမ္မတွေပြန်ကြည့်ဦးဇင်းတို့ဘလောက်အထိဘဝတွေဘဝတွေမရေမတွက်နိုင်အောင်ဖြတ်တန်းခဲ့ပြီ ဘဝပေါင်းဆိုတာရေတွက်လို့ကိုဘဝရဲ့အစကိုမမြင်နိုင်ဘူးရှည်လျားလွန်းလို့ဘဝတွေကို ရေတွက်မရရင် အရှင်ဘုရားကဘာတွေရော ကဘာတော့ဥပမာပေးလို့ရတယ်အလျာယူဇနာ900ရှိတဲ့ဂင်းကမြစ်ထဲကသဲတွေအဲ့ဒီသဲတစ်လုံးကို တကဘာတကဘာဆိုချအဲ့ဒီဥစဉ်တို့တွေဖြတ်တန်းခဲ့တဲ့ ကဘာတွေဒါကုံသွားမယ်အဲ့ဒီအဲတဲလုံးနေတာကုံသွားမယ်ရေတွက်လို့တဲလုံးနေတာကုံသွားမယ်ဥစဉ်တို့ဖြတ်တန်းခဲ့တဲ့ကဘာမကုံသေးဘူးဒါကြောင့်မို့ဒီကောဘာလေးနတန်တာရော လူမိုက်တွေအတွက်တန်တရာကြီးဟာရှေလျာလွန်လှပါတယ်တဲ့ဖះမှမသိတရားမှမသိတန်ခါမှမသိ တရားတွေကိုအထောက်ရမှမသိတဲ့လူမိုက်တွေအတွက်တဘွားပြီးတဘွားအိုလိုမဆုံးနားလိုမဆုံးသေလိုမဆုံးနဲ့တွားရအောင်မဲ့ဘဝတွေရှည်လျားလွန်းလာလို့တန်တရာကြီးထဲမှာလူမိုက်တွေအတွက်အဖမှန်အိုရအောင်မယ်အဖမှန်နာရအောင်မယ်အဖမှန်သေရအောင်မယ်။ဒါကိုအဲ့ဒီဘဝတွေ အဲ့ဒီလောက်ဖြတ်တန်းခဲ့ရတိုင်းဖြတ်တန်းခဲ့ရတိုင်းမှာဥစဉ်တို့ဥစဉ်တို့တရားတော်မတို့တွေချမ်းချမ်းသာသာနဲ့ကောင်းကောင်းမွန်မွန်နဲ့ပဋိသင်တွေစတော့ပြီးပြုံးပြုံးနဲ့နေပြီးတော့လာခဲ့ရတာမဟုတ်ဘူးတဲ့တလိษံဖြစ်တော့လေအမိဝမ်းကောင်းမှာသွားပြီးတော့ကျင်းချင်းကြက်ကြက်နဲ့ဖြစ်ရတာ မွေးဖွားပြီဆိုတဲ့အချိန်ကြတော့လေဒုက္ခတွေရောက်လိုက်ကြတာနော်သားကလည်းရောက်ရသမီးကလည်းရောက်ရငွေဖွာပေးရတဲ့မိခင်တွေကလည်းရောက်ရကြည်လိုက်တာဒုက္ခတွေအခုသားသမီးငွေဖွာကနာနီးတိုင်းမှာဘုံဘုံဖះလှမ်းပြီးတော့ဖះတပည့်တော်တို့ပရေလေးချင်းမြေနော်မိုးပါအောင်ဖះရှင်အင်္ဂုလိမလမထေမြတ်ကြီးရဲ့ တက်စာပြုတ်တာတယ်တဲ့ဦးဇင်းတို့ဆိုအကြိမ်ကြိမ်အကြိမ်ကြိမ်လှန့်လှန့်ပြီးတော့တက်စာတွေပြုတ်ပေးရဘာကြောင့်လဲဒီသားသမီးလေးကောင်းမွန်မွန်မွေးဖွားခြင်းနဲ့ကိုယ့်ရဲ့အသက်လေးဆက်လက်ပြီးတော့ရှင်ဖို့ရအတွက်ဖရာကိုအားကိုးရတယ်တရားကိုအားကိုးရချမ်းသာလို့မဟုတ်ဘူးဆင်းရဲလို့ဒီမွေးဖွားရခြင်းဆိုတဲ့ဒုက္ခကြီးဟာကြီးမားလွန်းလို့ အဲ့ဒီဘဝဒုက္ခကြီးဟာဥစဉ်တို့ဒကာဒကမတွေဥစဉ်တို့ဖြတ်တန်းခဲ့ရတဲ့ဘဝတွေဟာများလာပြီတဲ့မွေးတိုင်းမွေးတိုင်းသောဘဝတွေနတ်ပြည်မြမပြည်သွားမွေးတဲ့အချိန်လောက်လေးပဲမြို့ပြဆိုနတ်ဖြစ်နေတန်းပေါ်လို့တတ်တာမယ်လူဖြစ်မယ်တလိษံဖြစ်မယ်နဲတဲ့ဒုက္ခတွေမဟုတ်ဘူးဘဝတွေဘဝတွေ စတ္တာရော အပါယတကကေဟတတိတာချက်သားတော်တဲ့အဲ့ဒီလူပြည်နတ်ပြည်သွားအဲ့ဒါခဏပဲပြီးဟောဒီအပယ်လေးပုံမှန်ငါတို့ရဲ့နေအိမ်အခုဒကာတော်မတွေကိုယ့်ရဲ့နေအိမ်ကနေခရီးသွားခဏပဲအပြီးတလနေပြန်ရောက်ဒီအိမ်နှစ်လနေပြန်ရောက်တစ်ပတ်နေပြန်ရောက်ဒီအိမ်ဟာကိုယ့်အိမ်ဆိုတော့ကိုယ်အမြဲနေရသလိုပဲအပယ်လေးပုံဟာငါတို့ရဲ့နေအိမ်ပါပဲ လူပြည်နတ်ပြည်သွားခဏအဲ့ဒီလိုနဲ့ဘဝတွေຢာတိုင်းຢာတိုင်းမှာဇာတိပိဒုက္ခတဲ့ဘဝတွေဘဝတွေຢာတိုင်းမှာဒုက္ခကြီးတွေရတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကဘဝဆိုတာမှန်သမျှဟာဒုက္ခမို့ဘယ်ဘဝကိုမှငါမနှစ်သက်တော့ဘူးမစင်လေးအနှဲငယ်ဟာဘယ်တဲ့ပဲကြကြအဲ့မစင်ဟာယွန်းတရားပဲတဲ့ ဘလောက်ကောင်းတဲ့ဟင်းကွက်ပဲဖြစ်ဖြစ်အဲ့ဒီမစင်လေးအနှဲငယ်ရောရင်အဲ့ဒီဟင်းကွက်အကုန်ပြတ်တော့တာပဲဒီတိုင်းပဲဘဝရတယ်ဆိုလို့ရှိရင်အိုခြင်းဒုက္ခတွေရတယ်နာခြင်းဒုက္ခတွေရတယ်သေခြင်းဒုက္ခတွေရတယ်ဘဝရရင်ဒုက္ခတွေရလို့ငါဘယ်ဘဝကိုမှမနှစ်သက်တော့ဘယ်ဘဝမှမကြည်မွားဘူးလေခုမြမကြီးတွေလည်းအခုနေနေတော့တာလေ သေရတော့မယ်လို့သူသိတဲ့အချိန်ကျတော့ဖြတ်ဆိုငါသေရတော့မယ်ဆိုကြောက်ပြီဒီလောက်ကြည်ကျဲတယ်ဒီလောက်စည်းစိမ်နေဘလို့လောက်စွန့်လွတ်နိုင်မှာလဲလူစည်းစိမ်နေနတ်စည်းစိမ်တွေတဲ့ပေါ်ပြီးတော့သားလုံးနဲ့စည်းစိမ်ကြီးတွေသူတို့ခံစားတာအဲ့တော့နတ်ပြည်၆ထပ်ရောက်နေတဲ့နတ်တွေလည်းကြည်အောင်သူပြမနတ်သားတို့ သေဃာနာနီးကျတော့တခါတည်းကြောင်ကရမ်းနဲ့ပြေးလိုက်ရတာအသင်နမင်းကြီးတို့ကဲကြပါဩအကျွန်ုပ်သေရတော့မယ်အသင်နမင်းကြီးတို့အရင်တော့ကသေရမယ်လို့မသိခင်တော့ကဘာဖြစ်လဲပျော်လိုက်တာနတ်ပြည်နတ်လောကကြီးမှာနတ်သမီးတစ်ထောင်ခြံရံနဲ့တခါတည်းပန်းနေကုန်းပေးကြတီလိုက်ကြပြုံးလို့ပျော်လို့ဘဝကြီးမှာနေတာသေမဲ့နေကိုတွက်ခဲ့သလားဆိုမတွက်ခဲ့ဘူး ဒါကြောင့်မို့သေခြင်းတရားဆိုတာလည်းပဲမြတ်စွာဘုရားအဖမှန်ပွားထားတဲ့နဲ့သေခြင်းတရားပွားမထားတဲ့အခါကျတော့ခုတကယ်အရေးသေမဲ့ဘေးကြီးကလာပြီခုနှစ်ရက်နေရင် သေမယ်သေပြီးဘယ်သွားမလဲငရဲသွားရသူ့ရဲ့ဇနီး900ကလည်းဟိုမှာငရဲမှာခန်းနေရပြီသူတို့900ကခုနှစ်ရက်ပဲကြံတော့တယ်ဇောကျွဲတွေပြန်ပြီးသကြားသည်ပြင်း နတ်တွေဒီပြေကဲကြပါအောင်ကဲကြပါအောင်ဘာလို့လဲကြောက်တာအိုဘေးကြီးတွေလာရင်နာဘေးကြီးတွေလာရင်သေဘေးကြီးတွေလာရင်ခုဦးဇင်းတို့တရားဓမ္မတွေလူလောကမှာလည်းဒီတိုင်းပဲနော်တရားတွေလုံတော့လုံတော့ပြောတယ်တရားကြောခိုင်းပြီးတော့ သားနဲ့သမီးနဲ့မြေးနဲ့ဆွေနဲ့မျိုးနဲ့ဒါနဲ့ပဲနေတာကြောင့်မို့ရှေ့ရဆရာတော်ဘုရားကြီးတွေက သားနဲ့ပြောမွေ့မြားဒလိဖျားမေတော်သည်သားနဲ့ပြောမွေ့မြားဒလိတရားမေတော်သည် သမီးနဲ့ပြောမွေ့မြားဒလိဖျားမေတော်သည်မြေးနဲ့ပြောမွေ့လည်းဒီတိုင်းပဲ ဆွေတွေမျိုးတွေနဲ့အပေါင်းတွေအပေါ်တွေနဲ့ပျော်မွေ့နေတော့လေဖះတွေမေ့ကုန်ပြီတရားတွေမေ့ကုန်ပြီအဲ့လိုဖះမေ့တရားမေ့မေ့ပြီးတော့ပျော်ပျော်နေကြတဲ့ပုံကိုယ်တွေက ဟောတကယ်သေဘေးတွေလာပြီဆိုတဲ့အခါကျတော့6ထဲကြတဲ့လူဟာဘယ်နာမြန်ဆုတ်ကြိုင်စရာရှိလဲဘုံဆို6ထဲပြုတ်ကြပါပြီဆိုမှကြိုင်စရာတွယ်စရာမရှိလို့ကိုပြုတ်ကြ ရေနစ်တဲ့လူဟာဘယ်မှဆွဲလို့မရသလိုတဲ့လူဘဝမှာရှည်တော့ကဘဝတန်ဖို့မသိပဲနဲ့တနေ့တနေ့အချိန်လေးဖြုံးပြီးတော့နေတဲ့ပုံကိုယ်တွေစားမဟဲ့တောက်မဟဲ့ပြောမဟဲ့ပါမဟဲ့ငယ်တော့ရွယ်တော့ပျော်ရတာပါရတာအိုသွားရင်သွားကြံသွားလို့မရဘူးလှုပ်ချင်တာလှုပ်လို့မရဘူးအရွယ်ရှိတော့မှကိုယ့်ရဲ့အချိန်တွေကို အပြောအပါတွေနဲ့အလဟတ္တသုံးဖြုံပြကြတဲ့ပုံကိုယ်တွေဦးဇင်းတို့တွေပြန်သုံးသက်ကြည်လားဘဝတစ်ခုရတယ်ဦးဇင်းတို့ပျော်ခဲ့တာတွေပါခဲ့တာတွေစားခဲ့တာတွေတောက်ခဲ့တာတွေအခုပြန်အာယုံပြုကြည့်ဘာရှိသေးလဲပျော်နေတော့ကဘာနေတော့ကအဟုတ်လို့ထင်ခဲ့တဲ့အရာတွေဟာအခုပြန်အာယုံပြုတ်ကြည့်တော့ရေထဲမှာအယုတ်ရဲတယ်လို့ပဲ ဘာမှတန်ဖိုးမရှိတော့ကိုချစ်ခင်မာတဲ့နှစ်သက်ပါတယ်ဆိုတဲ့အပေါက်နဲ့အဖော်လေးနဲ့သွားဟဲ့လာဟဲ့စားဟဲ့တောက်ဟဲ့ဆိုပြီးတော့နေခဲ့တာတွေဟာအခုအာယုံပြန်ပြုတ်ကြည့်တဲ့အခါကျတော့ဘာတစ်ခုမှမရှိတော့သလိုဒေဃာနာနီမှာတေယာညောင်ဆောင်မော်ရောက်တဲ့အချိန်ကျတော့မှအာယုံပြန်ပြုတ်တော့လေဒီတိုင်းပဲလာမှာပါစီစိန်ကြီးတဲ့ဥစ္စာတွေ အချွေရနဲ့အသင်ပင်နေဒါတွေနဲ့လာခဲ့ကြတဲ့ဟာတွေဟာ အခုဘဝတန်တရာကြီးထဲမှာဝင်ကဘာအမောင်ထဲမှာတယောက်တည်းရောင်ချာကြနဲ့တွားရတော့မယ်တယောက်တည်းဝင်ကဘာအမောင်ထဲမှာဘယ်သွားလို့ဘယ်လာမှန်းလည်းမသိဘူး အထုပ်ကလေးတွေကိုစီပိုက်ပါလို့လာလန်းငိုတဲ့မျောသင့်နေရှေ့ဆရာတော်ဖျားကြီးတွေစီသွားတာကုစုဆိုတဲ့အထုပ်လေးအာကုစုဆိုတဲ့အထုပ်လေးအထုပ်လေးနှစ်ထုပ်ပိုက်အထုပ်ကလေးတွေကိုစီပိုက်ပါလို့လာလန်းငိုတဲ့မျောသင့်နေနေမဝင်ညောင်ညိုရိတ်မှာရွှေသိမ့်စုွယ် အိုးညောင်ညိုရင်ရိတ်မှာချွေးသိပ်ပါအောင်ဖះလို့လေးတရားလို့လေးတွေလှုပ်ချသမ်းပါအောင်တဘွာလုံးဖတ်တည်လိုက်နေပြီလင်အတွက်ရှာရအသားအတွက်ရှာရအသမီးအတွက်ရှာရအဆွေအတွက်ရှာရအမျိုးအတွက်ရှာရမနေမနာရှာခဲ့ရတဲ့ဘဝတွေတဲ့ဖတ်ဖတ်ကိုမောနေပြီနေမဝင်ညောင်းညောရိတ်မှချွေးသိပ်ပါအောင် နေရာလဲစောင်းလာပြီတဲ့အခုဦးဇင်းတို့ဒကာတော်မတွေအသက်40ကျော်50ရွယ်ရောက်ကြပြီနောက်ထပ်ဘလောက်ကြံမာတော့နေရာစောင်းနေပြီကိုယ့်ရဲ့ဘဝနေဝင်ချိန်ကြီးอ่ะကြည်စမ်းဟဲဟိုအနောက်တောင်ဇွဲမနေွယ်လူပါပကောဟိုအနောက်တောင်ဇွဲမနေလုံးကြီးကြည်လိုက်နေကြီးဝင်တော့မှာ ရဲပြီးနေပြီနေဝင်ကနာနီးကြတော့အခုဦးဇင်းတို့ဒကာတော်မတွေရဲ့ခန္ဓာကြီးကတဖြည်းဖြည်းနဲ့ခါတွေကိုင်းလာပြီးနားတွေထိုင်လာပြီးဆန်တွေဖြူလာပြီးအဲ့တော့အခုချိန်လေးမှာဘဝအမောတွေဖြေပြောင်းပြီးတော့တရားဓမ္မလေးနဲ့နေပါအောင်တဲ့တဘဝလုံးပြန်ပြီးတော့သုံးသပ်ကြည့်လိုက်တော့ ငငယ်လေးဘဝကလေးကိုဘဝမှာယုံလိုက်ရတာကံလိုက်ရငယ်စီမှာပညာတွေသင်ခဲ့ရတယ်။အိုးဦးဇင်းတို့ဘဝတွေ17နှစ်သားလောက်ကလေးသင်ငန်းဝတ်လာတော်ဒီတောင်းနေတဲ့မှာတောနှံ့တောင်းနှံ့တောက်တန်နေမအိပ်ဘူးမနေဘူးတဲ့နေရာတိတ်မရှိဘူးလက်ခွင်းနေလက်ခွက်တွေတစ်ပင်ချိုးတစ်ပင်ကြား ဝေယုံမင်းကျိုးဝေယုံမင်းကြားမြောက်များစွာတွေလည်းကျိန်းခဲ့ရတယ်နေခဲ့ရတယ်ဩညာလုံးပေါက်ကြီးမိုးတွေရွာပြီးတော့ဦးဇင်းရဆရာဘုန်းကြီးနဲ့တော်လန်ခီနှစ်ပါးသွားကြညာကြီးကဓမ္မီကလည်းမပါဓမ္မီကလည်းမပါဆိုတော့တော်လန်သွားနေကြဖို့ပေါ့မွေရှိမှမသိကင်းရှိမှမသိမေတ္တာလေးပို့ပြီးဆရာတပည့်သွားရင်းနဲ့ည7နာရီတစ်ချက်လောက်ရောက်တော့ မုံတိုင်းတွေကကြဆက်သွားလို့ကမရဘယ်နာရက်နေရမှမသိကွင်းမြောင်ကြီးထဲမှာဒီတိုင်းကြီးမတ်တရတစ်ပင်နေနာလည်းမနေရကြိုကြဘုံတိုင်းနဲ့ဖြစ်အဲ့ဒါနဲ့ဇနိတရေဒီနားလေးမှာအရင်တော့တဲလေးတွေ့ဘူးတယ်ကွအဲ့ဒါနဲ့မောင်မောင်မဲမဲနဲ့တဲလေးဆန်းပြီးတော့ရှားတော့တွေ့အဲ့ဒီတဲလေးပေါ်မှာအမိုးကမလုံးဥစဉ်တပိတ်လေးထဲမှာပါလာတဲ့ ပလတ်စတစ်လေးကိုထုတ်ပြီးတော့ဆရာတော်ရဲ့အပေါ်ကိုအဲ့မှာကြိုးလေးလဲပလတ်စတစ်ကြိုးလေးပါတော့အဲ့ဒါလေးနဲ့ဦးဇင်းကဆရာတော်ခေါင်းပေါ်ကနေမိုးအဲ့လိုကတော့မရဘူးဆရာတော်ဖះကိုတို့ထိုင်ဇိုင်းနဲ့ဒီဝနာတို့ရပါတယ်ဖះဆရာတော်ဖះသတင်းသုံးပါဦးဇင်းကဘေးကနေပြီးတော့သင်္ကန်းပါလာတဲ့သင်္ကန်းခေါင်းမူခြုံပြီးတော့အညာမိုးလေအေးလိုက်တာလဲစိတ်နေဒါပဲအဲ့ဒီမှာညာလုံးပေါက် ဆရာတော်လည်းတရားမှတ်ဦးစင်ကလည်းတရားမှတ်ပြီးမနဲ့မိုးလင်းတော့မှသွားရောက်တဲ့နေရာတွေမှာဆွန်ခံတွေ့တဲ့နေရာမှာစားဖဏကလည်းမစီထီရလည်းမဆောင်တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောင်မြောကန္တာယုံကိုစာတင်ပို့လိုက်တဲ့အချိန်ကြတော့အဲ့ဒီမှာဖဏကမစီတတ် ခေါင်းအုံးမှာအုံးမအိတ်တာဘူးကျန်တဲ့တန်ဃာတွေကဥစဉ်ကိုအထူးဆန်းလုပ်ပြီးကိုတော်ဟောဘက်နဲ့လေဘာလို့လဲဆိုတော့တော်တဲ့နေကြတာဖဏမစည်းခေါင်းအုံးမအုံးမနဲ့ဒီတိုင်းပဲတွေ့တဲ့တစ်ပင်ရင်တွေ့တဲ့နေရာမှာအဲ့လိုပဲကြောင်းနေလဲရှိတယ်ဒါပေမဲ့နေရတာတိရိပ်ဝါရိပ်တွေပျော်တယ်ကြောင်းတိုက်တွေအများကြီးဆိုတော့ခီးတွေသွားတယ်တွေ့တဲ့ရွာတွေမှာဆွန့်ခံစားတယ်အဲ့လိုတွေနဲ့လှည့်လည်ခဲ့တဲ့ဘဝဆိုတော့ဩဟိုရောက်တော့ဖဏတ်တော့မစည်းတတ် ခြင်အောင်နဲ့ဆိုတာအခုချိန်ဒီဥစဉ်မအိတ်တာကိုဥစဉ်ဘောကခြင်အောင်နဲ့ဆိုတာခြင်အောင်နဲ့ဝင်ရင်မောနယ်လို့ကိုထင်လို့ယဟန်ခံတဲ့အခါကျတော့ဂရင်းလေးခြင်အောင်နေနဲ့ယဟန်တကယဟန်မာတွေကလှူကြတန်းကြတော့ခြင်အောင်မော်နဲ့ဂရင်းနဲ့သွားပြီးကျိန်းတာအိတ်မရလို့ဟောရှေ့ကကြမ်းပြင်မှာပဲအေးသင်္ကန်းလေးခင်းပြီးတော့စာကြည့်ရင်းနဲ့ပဲအဲ့လိုပဲကျိန်းတယ်အခုလည်းပဲဘယ်တော့မှအဲ့ဒါခြင်အောင်နဲ့မအိတ်တာဘူး ဘဝတွေဖြတ်တန်းခဲ့ရတဲ့ဘဝတွေမှာနော်နေဘူးမလျှောင်းမိုးရွာမလျှောင်းအဲ့ဒီကနေအိန္ဒိယရောက်အိမ်ကားတွေနဲ့နေရတဲ့ဘဝအော်ဟိုတုန်းကဘုန်းကြီးဘဝမှာဆွန်လေတစုံလွယ်လွယ်ရတယ်တရားဓမ္မအိမ်ရှိသွားမတ်တက်ရက်လိုက်တာနဲ့ချက်ပြီးသားပြုတ်ပြီးသားလောင်းလှူတဲ့ဘဝ10နှစ်10မို့အိန္ဒိယမှာပညာသွားတင်တော့ ကိုထမင်းကိုချက်စားရတဲ့ဘဝငါရွေးခဲ့တဲ့လမ်းကဲကြိုးစားယုံမယ်အခုဒီကြောင့်မို့ဆွန်ဘာဟင်းနဲ့ကက်ကက်စက်တယ်လည်းမပြောတော့ဘူးငန်တယ်လည်းမပြောတော့ဦးဇင်ဒီတိုင်းပဲရှိ ရှိတာကတ်တာနဲ့ပဲဖုံးပေးတော့တယ်ဘာလို့လဲဆိုတော့ဘဝပြောရရင်တော့အပေါ်ကျိုးသွားတာပေါ့နော်အပေါ်ကျိုးသွားတာဟိုတော့ကဟိုတော့ကတခါလဲချင်းနဲ့ဆက်တယ်ဖတ်တယ် ကြီးလျှောက်နေတာဩကိုကိုယ်တိုင်ချက်ရမှာသမင်းတက်လို့ရဲ့ကျေးဇူးတရားဓမ္မရဲ့ကျေးဇူးသိတယ်ဘာဒုက္ခမှလည်းမပေးခြင်းဘူးဘာမှလည်းမပြောခြင်းတော့ကိုသမင်းကိုရှာစားရတာနဲ့ချက်နေရတာနဲ့သာသမီသားရဲ့သမီးရဲ့နဲ့ဩဒီဒုက္ခတွေကြိတ်ကြိတ်ကြိတ်ကြိတ်ပြီးတော့ကိုယ်တိုင်အိမ်ထဲမှာအိမ်ငှားတွေနဲ့လည်းနေခဲ့ဘူးတယ်တလားတလားအိမ်ငှားကရှားတာတစ်မျိုးဩကလေးစူးစမ်းခွေးစူးစမ်းနဲ့ ကြည်ပြီးတော့လူတွေလူတွေကို ကြည်ကြည်ကြည်ကြည်ပြီးတံဝေခတွေရတာဘဝတစ်ခုရတာလင်ညူသားမွေးဒီအလောက်တွေနဲ့ပဲအချိန်တွေကုန်ပြီးတော့ရောက်လိုက်ကြတဲ့ဒုက္ခတွေဒါဦးဇင်းတို့ကဓမ္မမြင်နေကြည်တာဩအိန္ဒိယကကလမတွေအားကြတော့ဦးဇင်းတို့ကြည်ကြည်ကြည်ကြည်ပြီးသူကပြန်တဏှာတာသူကတရက်ကြတော့ဘာပြောတယ်ဆိုတော့ဦးဇင်းနေတဲ့ ကလကတမှာဥစဉ်နေတဲ့အိယဘေးနာအိမ်ကဒကမာကြီးကသူ့သားနဲ့ဥစဉ်နဲ့အရန်ခင်တာသူ့သားပိကလူတဲ့အဲ့ဒါအမြဲတမ်းစကားတွေပြောအိမ်မှာတည့်ရကြတော့ဆွန်ကြွေးခြင်းနဲ့တဲ့တခါမှသူတို့အဲ့လိုဒါနတွေမရှိဘူးအဲ့နဲ့ဆွန်ကြွေးသူတို့ကဥစဉ်ကိုကြည့်ပြီးတနာလို့တဲ့ဘာလို့လဲဆိုတော့ကြီးရဘလို့လုံးပါလဲတဲ့ကြီးရဘလို့လုံးပါလဲတဲ့ကလေးလည်းမရှိ ပြုစုမှလူလည်းမရှိဒီတိုင်းကြီးဒုက္ခဖြစ်ပြီးသေရမှာနော်တဲ့သူတို့ကဖော်ကြည့်ကြည့်ပြီးပြန်တနာနေတာတနာမနေနဲ့ဒီရတဲ့သူတို့ကြည့်ပြီးတော့မြင်ရတဲ့ဒုက္ခတွေတခါတည်းကြည့်ကြည့်ကြည့်ကြည့်ပြီးမနှမိုးလေးရနေမိုးချုပ်ရှာလိုက်ကြဟာပွေလိုက်ကြဟာဆိုတော့လောကရဲ့ဒုက္ခတွေကလည်းမြင်တယ်လောကရဲ့ဒုက္ခတွေတနေ့တနေ့တနေ့တနေ့လင်းနဲ့မရနှစ်ယောက်တက်အောင်နေရတဲ့ဒုက္ခလည်းလွယ်တာမဟုတ်ဘူးဥဒေအဲ့ဘေနာအဲ့ တခါက तू ကကြောင်စုံအဲလွန်မုန်းတာ哦သူတို့ကကြောင်စုံမမွေးဘူးမြန်မာပြည်မှာဆိုရင်ကြောင်တွေကအိမ်မော်နေရတယ်ခွေးကအိမ်အောက်သူတို့စီကြတော့အဲ့လိုမဟုတ်ဘူးကြောင်ကအပြင်မှာနေရတယ်ခွေးကအိမ်မော်တက်နေရတယ်ဒီလေးလင်္ကာတို့အိန္ဒိယတို့ကခွေးပေါ်ချစ်တာကြောင်မချစ်ဘူးပြောင်းမြန်အဲ့တော့အဲ့လိုနေရင်တဲ့တရားကြတော့အဲ့ဒါ तू ကကြောင်မချစ်ဖက်နဲ့ကြောင်လေးပွေပြီးတော့ hey that's ဘာလို့ကြောင်လေးပွေနေရတာခါတိုင်းကြောင်မြင်တော့မှမုန်းနေမုန်းနေပြောရတာဆိုတော့ သူမိမအကြောင်းချက်တော့လဲလိုက်ချက်ပေးလိုက်ရတာပေါ့တဲ့တော့ဒီရံဖြစ်နေရပါဆိုလို့တဲ့ဘဝဒီဆိုတာနော်သူ့အလိုလဲကိုကလိုက်ရတယ်ကို့အလိုလဲသူကလိုက်ရတယ်မလိုက်လို့မှမရတော့တာကိုဟုတ်တယ်မို့လားနော်ဘဝတစ်ခုအိမ်တော်တစ်ခုတီးဆောက်လိုက်ရပြီဆိုရင်ကိုကသူ့ကိုချိတ်ရင်လဲသူ့ရဲ့အလိုမှန်သမျှအကုန်လိုက်ပေးရတာဒုက္ခတဲ့နော်မလိုက်လို့မရတော့ဘူးနော်အဲ့တော့ဘဝကြီးတစ်ခုကြည့်လိုက်တဲ့အခါကျတော့ အိုးအိုဒုက္ခနာဒုက္ခသေဒုက္ခဆိုတာနောက်မှာနော်ဒီရလာတဲ့ဒီဒုက္ခကိုကြည်စမ်းဩဦးဇင်းတို့တရားတော်မတွေအခုဒါကံကောင်းတာနော်ဦးဇင်းအဲ့ဒီမှာဆိုရင်တချွတ်တလေတရားတွေဆိုရင်ဘလောက်ထိတွေ့ရလဲဆိုရင်အမျိုးသမီးတွေကိုအိမ်ထဲမှာတော်တော်သွားရင်တခါတည်းတော့ခတ်ထားခဲ့တာတခါတလေအိမ်မီးလောင်လို့ထွက်ပေါက်မရှိလို့တေးရတာရှိတယ် အမျိုးသမီးတွေအိန္ဒိယမှာဆိုရင်အယံသူတို့ရဲ့ဘဝကရှာလို့လည်းမရဘူးဖွေလို့လည်းမရဘူးဈေးဆိုင်တွေသွားငုတ်တုတ်ထိုင်ရောက်တာအကုန်မျိုးသားတွေကြီးပဲအထဲတွေရောက်လဲမျိုးသားငရုတ်တိတိရွက်ရောက်နေတာအကုန်မျိုးသားအဲ့တော့အမျိုးသမီးတွေရဲ့တောင်းမှာပါလဲအိန္ဒိယနေမှာချက်ရတယ်ပြုတ်ရတယ်အဲ့တော့ဒီအမျိုးသားမျက်နှာသူဘယ်မောကြည့်ရမလဲဒါတွေကနေမှနောက်ဒုက္ခရှိသေးတယ် အိမ်အောင်ပြုတ်တဲ့အခါကျတော့သူတို့ကအမျိုးသမီးဘက်ကတင်တောင်းမှဆရာဝန်တယောက်ရခြင်းရင်ဥပမာရူပီ15သိန်းအင်ဂျင်နီယာတယောက်ယောက်ျားတယောက်ကိုရခြင်း10သိန်းအစရှိသဖြင့်သူကဈေးနှုန်းကတတ်မှတ်ပေးထားတာအဲ့တော့ကိုသားသမီးကိုကောင်းကောင်းမွန်မွန်လေးဖြစ်ခြင်းတော့မိဘတွေကအဲ့ဒီလိုပညာတတ်တင်နဲ့ရှာပြီးတော့ပေးပေးသားတဲ့အခါကျတော့လေသူတို့အသိရတာမဟုတ်ဘူး ပေးသားတဲ့အခါကျတော့လေဟိုးမိဘချင်းတို့ပုံသားတွေချင်းဓာတ်ပုံလေးတွေနဲ့အဲ့ဒါဦးစင်းနဲ့အတိမိသားစုတစုအိမ်ကသမီးလေးအိမ်အောင်ချပေးမယ်ဆိုတော့အဲ့ဒါဗန်းနေကြီးတဲ့သူကဗန်းနေကြီးခေါ်တာဗန်းနေကြီးဒီပုံလေးအဆင်ပြေမလားကြည့်ပါလားငါတို့ကဘလို့လို့သိမှလဲဆိုလက်ထက်မှမျိုးသမီးရတောင်မှသူတောင်မမြင်ဘူးဓာတ်ပုံလေးတွေဟိုမျိုးဒီမျိုးဓာတ်ပုံလေးတွေပြပြီးတော့အဲ့ဒီကျမှဈေးချင်းညှိဈေးချင်းညှိပြီးတော့မှ မိဒီသမီးရှင်ဘက်ကအဲ့ဒီမှာ तू ကပေးရတယ်ပေးတဲ့ဟာက တခါတလေအကျွေးအကုန်တခါတည်းမဆက်နိုင်လို့10သိန်းဆိုရင်9သိန်းပဲအကျွေးပေးပြီးတော့အဲ့ဒီမှာသမီးထဲလွတ်တာဟောရောက်တော့ဟိုကအဲ့9သိန်းမရမချင်းနောက်ဆုံးကျတော့သမီးတွေကိုတတ်တဲ့အဆင့်တီတောင်ရောက်တယ်အဲ့ဒါမျိုးတွေအများကြီးအဲ့ဒါကြောင့်မို့အခုအဲ့ဒီလိုအမျိုးသမီးတွေယူတယ် အကျွေးတွေတောင်းတယ်မရရင်အဲ့ဒီအမျိုးသမီးသက်နောက်အိမ်အောင်ထပ်ပြုလို့အခုအိန္ဒိယမှာပထမအမျိုးသမီးသေရင်ဘယ်လိုအကြောင်းနဲ့သေသေနောက်ထပ်ခုနှစ်နှစ်အိမ်အောင်မပြုအောင်ဆိုပြီးဥပဒေပြန်ထုတ်ရတယ်အဲ့လိုတွေတတ်စားတဲ့အတတ်တတ်ပြစ်ပြီးတော့လှုပ်တဲ့ဟာတွေကများလာလို့เนาะဒါကြောင့်မို့ဘဝကြီးတစ်ခု ရောက်တဲ့အခါကျတော့အိမ်အောင်ကြပြီးတော့ရလာပြန်တော့လေတခါတလေဆိုရင် ဒါဥစဉ်ရက်ွက်ထဲနေလို့မို့သိကြတာအမျိုးသမီးတွေကိုအမေမိဘကိုထောက်ပံ့နေတာမေမိဘကြမ်းမကြီးမကောင်းမှုတဲ့ဆိုသူတို့မှထောက်ပံ့နေတော့ဘာလို့ ਆ လဲဆိုတော့ယောက်ျားကအိမ်မှာဆံဝယ်ပေးထားရင်တလသာသွားဆံဆိုင်ကနေပြီးတော့တလသာဆံယူစီရတလသာဘလောက်သူကဆိုင်ကနေမှတလသာသူ့ယောက်ျားအဲ့ဆိုင်ကိုသွားရှင်တာသူကအဲ့ဒါလေးချမ်းပြီးတော့အဲ့ဒီကပိုတဲ့ချံပဲဆံလေးကိုဟိုဘက်ကအိမ်က သူတို့ကလိုတယ်ဆိုရင်သူနဲ့ပြန်ဖလှယ်ပြီးတော့အဲ့ငွေလေးကိုသူရအောင်ယူပြီးသူ့အမေဖေကိုပြန်ထောက်ပံ့ရတယ်။ယောက်ျားစီကတောင်းလို့မပေးဘူးဟိုကစီတောင်မှတခါတလေနည်းနည်းလေးပေးထားခဲ့တာ။တနေ့တနေ့စီကိုဒီလောက်ပဲခတ်ဆိုပြီးတော့ဘာလို့လဲသူတို့ရှာရတာကိုသူတို့ရှာရတော့နှမျောတာ။အဲ့တော့တွက်ကြည့်နော်။ဘဝတွေဘဝတွေကဥစ္စနောအခုကောင်းနေတဲ့ဘဝလေးကတော့အဲငါတို့ကတော့အဆင်ပြေတယ်ဒီလိုလေးဆိုတော့ဒါကတဘဝရဲ့ အဲ့ဒီလိုနှိပ်စက်တဲ့ဘဝတွေတိတဲ့ဆိုတဲ့ဘဝတွေအများကြီးကြံသေးတယ်တိတဲ့ဆိုတဲ့ဘဝတွေနော်တခါတလေအဲ့ဒီမှာအမျိုးသမီးအိမ်အောင်ကြတဲ့အမျိုးသမီးဟောတည်သွားပြီ သူ့ယောက်ျားတည်သွားပြီ ဆိုရင်ဒီမျိုးသမီးနောက်ထပ်ကလည်းအိမ်အောင်လည်းချမပေးတော့ဘူးဘာလို့ငွေအများကြီးပေးရမှာလဲနောက်ထပ်ကလည်းအိမ်အောင်ကလည်းချမပေးနိုင်တဲ့အခါကျတော့အိမ်ပြန်လာပြီးတော့နေမယ်ဆိုရင်လည်းမိဘကမကြည့်ဘူး အဲ့ဒီလိုနဲ့တခါတည်းပဲအိုးအခုဒါကလကတာဘက်မှာဆိုရင်မွတ်စလင်တွေကကြောအိမ်တော်အများကြီးပြုတော့ဟောသူတို့နဲ့အိမ်တော်ထပ်ပြုရတဲ့ဘဝတွေရောက်သွားတယ်အိမ်ပြန်ဖို့ရလဲမိဘမတွေးနိုင်တော့ဟိုကလည်းယောက်ျားကလည်းတည်သွားပြီဆိုတော့တခါတလေအဲ့မှာဘဝကအစေခံဘဝနဲ့ပဲညီကုန်းချုပ်ရတယ်ဟာတွေလည်းတွေ့ရနော်မြောင်များစွာပဲအိုးကလကတာရဲ့ဒီဘက်ကကလေးမလေးတွေဟိုဘက်နယ်ဘက်မှာရောင်းတာ ရောက်တော့အိန္ဒိယဥပဒေအရသူတို့မှာအဲ့လိုအသက်16နှစ်မပြည့်ရင်16နှစ်မပြည့်ဆိုဥပဒေကိုသတ်မှတ်ထားတော့အဲ့ကြတော့သူတို့ကရောင်းတယ်လို့အမိမခံဘဲနဲ့မွေးသားတယ်ဆိုပြီးတော့မှ10နှစ်12နှစ်လေးတွေအိမ်တော်ချပေးနှိပ်ဆက်ဒုက္ခတွေဖြစ်တလက်ကနေတလက်ရောက်ရောက်တဲ့ဘဝတွေနော်အဲ့ဒီခုပြောသလိုတခါတည်းနေယောက်ျားတွေကနှိပ်ဆက်တဲ့ဓာန်ကတစ်မျိုး သူတို့ရှာကြွေးတာကိုဘာမှကြက်တော့မတည့်ရဘူးဘာမှမပြောရဘူးဒီတယောက်နဲ့ခွဲပြီးနောက်တယောက်အိမ်အောင်ပြုတ်ဖို့ဆိုတာလဲသူတို့မှမလွယ်ဘူးအဲ့တော့ဘဝတစ်ခုရတဲ့အခါရောက်တော့ဒါဥစဉ်တို့ရှေ့တွေမြင်ရတဲ့ဒုက္ခလေးတွေနော်ဒီထက်မကတဲ့ဒုက္ခပေါင်းလောကကြီးဆိုတာဘလောက်များနေမှမသိဘူးကိုရှေ့တွေဒါလေးတွေမြင်နေရစိတ်မကောင်းဒုက္ခတွေရောက်နေတဲ့ဟာလေးတွေ ရောင်းလာရောင်းတာလေးတွေမှာဘာမှလည်းမရတာမဟုတ်အိန္ဒိယရူပီ1000 2000ဆိုတာဒေါ်လာ90လောက်ရှိတာဒီလောက်ဒေါ်လာ90လောက်နဲ့ဘဝတစ်ခုဟာသူများစီမှာအပြည့်သွားဆက်ရတယ်ဒါကြောင့်မို့မြတ်စွာဘုရားကဘဝတစ်ခုရတယ်ဆိုတာဒုက္ခရတာတဲ့အဲ့ဒီဒုက္ခတွေကိုမမြင်တော့ဥစဉ်တော့ဒကာဒကမတွေဘာလိုခြင်းလဲဘဝကိုလိုခြင်းတယ်ဘဝကိုตายရတယ်ဘဝကို နှစ်သက်တယ် အဲ့ဒီဘဝကိုလိုချင်ရင်ဘဝကိုตายရရင်ဘဝကို နှစ်သက်ရင်အဲ့ဒီဒုက္ခတွေအကြိမ်ကြိမ်ရအောင်မှာဘဝရှိနေရင်ဒုက္ခတွေရနေအောင်မှာတဲ့ဆိုရရတဲ့ပူဆွေးရတဲ့ငိုကြွေးရတဲ့ဒုက္ခတွေကလည်းလာအောင်မယ်မိမိချစ်ပါတယ်နှစ်သက်ပါတယ်ဆိုတဲ့ပုံကိုယ်တွေနဲ့ကြတော့မနေရမချစ်တဲ့ပုံကိုယ်တွေမနှစ်သက်တဲ့ပုံကိုယ်တွေနဲ့အခုအလုတ်သွားရင်းနဲ့လည်းကိုယ်နဲ့မတည့်တဲ့လူနဲ့လည်းပေါင်းရတာပဲ။ ဘာလို့လဲဒီခန္ဓာကျွေးဖို့ဒီခန္ဓာမွဲဖို့ဒီခန္ဓာကိုယ်ကြီးကိုစောင့်ရှောက်ဖို့ဦးဇင်းတို့ဒကာတော်မတွေတောင်းပန်ရှိတယ်မျက်နာငယ်ခံပြီးတော့လဲလှုပ်ရှားနေရတယ်နော်ဒါတွေနဲ့ဒီလောက်ဘဝမှာဒုက္ခတွေခံပညာတွေသင်မျိုးစုံနဲ့ဘာအတွက်ရှားကြတာတော့ဟောဒီခန္ဓာကြီးကိုကျွေးဖို့ဟောဒီခန္ဓာကြီးကိုမွေးဖို့ဒီခန္ဓာကြီးကို ကောင်းကောင်းထားရဖို့ဒီခန္ဓာကိုယ်ကြီးကောင်းကောင်းနေရဖို့အတွက် ရှာရတာဖွေရတာနေလည်းမနာညလည်းမနာအိတ်ချင်လည်းမအိပ်ရနော်အဲ့ဒီလိုရှာဖွေပြီးတော့နေရင်းနဲ့ဆိုင်ဆိုင်ဒုက္ခခံပြီးမှလည်းဒုက္ခတွေခံပြီးတော့ဘဝကြီးတစ်ခုရပြီလာပြီတဲ့။အိုရတဲ့ဒုက္ခကြီး၊နာရတဲ့ဒုက္ခကြီး၊သေရတဲ့ဒုက္ခကြီးအဲ့ဒီဒုက္ခကလည်းလစ်လျူရှုထားလို့မရဘူးနော်။ဦးဇင်းတို့ဒကာတော်မတွေ ဦးဇင်းတို့နေတာနိုင်ငံရခြားတတိနာစေဟုံသွားကြမှာဒီနေ့တရားဓမ္မမလုပ်ခဲ့တဲ့ပုံကိုယ်တွေကြတော့ဟောများသောအဖြစ်တတိမိတ်ယောဂတရားမလုပ်ရင်အဲ့ဒီယောဂဘက်ကိုဥတည်သွားမှာနော်ဘာမှလည်းမသိညာမှလည်းမသိဆွေမျိုးမှလည်းမသိအတိတ်တွေမဲ့ ပြီးတော့ဘယ်စိတ်ဘယ်ရောက်လို့ရောက်နေမှန်းလည်းမသိအဲ့ဒီကိုယ်စိတ်ကိုဘယ်ရောက်လို့ရောက်နေမှန်းလည်းမသိတဲ့ဘဝကြီးနဲ့သေသွားရင်ဦးဇင်းတို့တရားဓမ္မတွေကောင်းတဲ့ပုံဘလို့လို့ရောက်မှလဲအဲ့ဒါကြောင့်မို့အဲ့ဒီဒုက္ခတွေအတွက်ကိုလည်းဦးဇင်းတို့တွေသေးသေးချာချာလေးကိုပြင်ရမှာဩဒီဒုက္ခကြီးတွေဒီနေ့လာမှာပါလားအိုရမယ်ဒုက္ခကြီးတွေနာရမယ်ဒုက္ခကြီးတွေသေရမယ်ဒုက္ခကြီးတွေ အသက်လေးတစ်ချက်တော့မှမနှဲရှူရတဲ့ဘဝရင်တော့တဲ့ကြအိတ်ကြောက်တယ်တဲ့ယောဂဖြစ်တော့အသက်လေးတစ်ချက်တစ်ချက်ရှူရဖို့ဆိုတာအင်မတန်မှကိုဒုက္ခရောက်တယ်အဲ့တော့ကတရားလည်းမကိန်းသေးတဲ့အချိန်ကာလဦးသိန်းရဲ့ယဟန်မကြီးတရားအိမ်မှာဆွမ်းစားပင်ရင်နဲ့ကြွသွားရင်အဲ့ဒီဂရင်ကြီးပေါ်မှာလူလှိမ့်ပြီးတော့ခံရတာရှက်တော့မရှက်နိုင်ဘူးဆွမ်းလည်းမစားနိုင်တော့ ရမကြီးတစ်ခုလုံးကလည်းထိလို့မရဘူးအကုန်ရောင်ကားပြီးတော့စေကလည်းညနေ၄နာရီမှဖွင့်မယ်တဲ့မနေ့၈နာရီလောက်ကတည်းရောက်လိုက်တဲ့ဒုက္ခအသက်လေးတစ်ချက်ရှူရတာတော့မှအင်မတန်ပင်ပန်းတယ်အဲ့ဒီတရှူတရှူဟာတခါတည်းကို နာလိုက်တဲ့ဒုက္ခဖြစ်ဖူးတဲ့လူမှကိုယ်တိုင်သိနောက်တော့ဒီတရားတွေအထုတ်ပြီးတဲ့အချိန်ပြန်ဖြစ်တော့ရပြီနိုင် ညပြတော့9နာရီ10နာရီလောက် buy out ဒီယောဂါပဲဖြစ်ပြီးဖြစ်ပြီးဆိုတော့အဲ့ဒီမှာသွားပြီးတော့တညာလုံးငုတ်တုတ်တရားထိုင်တယ်ဝေဒနာတက်တယ်ကိုကတရားနဲ့ပြန်ပြီးနိုင်အောင်လုပ်လိုက်တဲ့အခါကျတော့သိခံနိုင်တဲ့စွမ်းအားကပေါ်အားကြီးတဲ့အခါကျအဲ့ပြင်းထန်တဲ့ဝေဒနာကြီးဟာမလွတ်မနိုင်တော့တရားနော်အင်မတန်စွမ်းတယ် အဲ့ဒါနဲ့တရားမှားပြီးနေနေည3နိုင်လောက်ကြတော့ဖြုတ်တက်တာပြီးဆိုပြန်လာလဲပြန်လာလဲတော့ဥမာပြန်လာတာပဲလဲတော့ပြန်လဲတော့နားတော့ကဲတရားနဲ့ပဲပြန်ထိုင်တော့အဲ့ဒီကြတော့မှဓမ္မရှိတဲ့ဘဝနဲ့ဓမ္မမရှိတဲ့ဘဝဟာတဲကွာပါလားအရင်တော့ကဒီဝေဒနာတွေတက်တော့ငါနာပြီးငါကြိုက်ပြီးဆိုပြီးတော့တခါတည်းလူလှိပ်ပြီးတော့ကိုတခါတည်းအော်ဟစ်ငိုရတဲ့ဘဝမျက်ရည်တွေတောက်တောက်ကြရတဲ့ဘဝ တရားမရှိခင်ကခုကြတော့တရားလေးကိန်းဝေဒနာပေါ်မှာရှုမှတ်နိုင်အဲ့ဒါဓမ္မဒီကိုယ့်ရဲ့အာကိုရပဲရသော်ဘုရားအဲ့ဒီဓမ္မကို ကိုယ့်ရဲ့အာကိုရဖြစ်အောင် အာထရာဖြစ်အောင်မင်းတို့လှုပ်ထားကြတဲ့ဓမ္မဒီပါဓမ္မတရဏတရားကိုကြုံကြီးတတ်ဖွယ်တရားဖြစ်အောင်လှုပ်ထားပါမိယာဖြစ်အောင်လှုပ်ထားပါ အဲ့ဒီလိုအိုဒုက္ခတွေနာဒုက္ခတွေဟာဘယ်သူမှရှောင်လို့မရဘူးအဲ့ဒီရလာတဲ့အချိန်ငါကောငါရင်ဆိုင်နိုင်ပြီလားမရင်ဆိုင်နိုင်သေးဘူးဆိုရင်ဥဒ္ဒနောဒကာဓမ္မတွေသေးသေးချာချာပြင်ဆင်တာကြုံလာတဲ့တနေ့ဟာအပြုံးနဲ့နေနိုင်အောင်ကိုတရားကို ရှုပြီးနေနိုင်အောင်အဲ့ဒီကနေကိုဥစဉ်ဆေးရုံရောက်နောက်ရကြတော့သူတို့ခွဲမယ် ဆိုပြီးတော့ကိဟိုစာချက်လုပ်တယ်အပေါက်ငါးပေါက်ဖောက်ဝွကျွေးရမကုံတော့တဲချေအိတ်ရှာမရလို့ပိတ်လွတ်လိုက်ရောတဲချေအိတ်ရှာမရလို့ပိတ်လွတ်လိုက်ရတော့ဆုံးကမစားရနှစ်ရက်ရှိသွားပြီညာကြတော့ရေကလည်းဆာလိုက်တာရေကလည်းတောက်ခွင့်မပေးမနဲ့ဖန်မနဲ့တော့အောင်ဆုံးလေးတော့စားလိုက်မယ်စိတ်ကမျော်လင့်တာ အဲ့ဒါညကျော်12နာရီလောက်ရေလေးနည်းနည်းလာပြီးနည်းနည်းပဲတောင်းတော့တယ်ဆိုလာပေးပြီးတော့မနေ့9နာရီလောက်တော့အဲ့ဒီမှာရေဘူးတွေရောရှိသမျှအကုန်လာသိမ့်သွားပြီးတော့ CD စကရင်ပြန်ရိုက်မယ်တဲ့စကင်ပြန်ရိုက်မယ်တဲ့အဲ့ဒါကြောင့်မို့ရေလည်းမတော့ပါတော့နဲ့အဲ့နဲ့ဦးဇင်းပြောတယ်ငါနှစ်ရက်ရှိပြီဆွမ်းမစားရတာလို့ပြန်ရိုက်မယ်ဆိုရင်လဲ12နာရီအတွင်းကိုငါ့ကိုရိုက်ပေးပါလို့ငါဆွမ်းစားကျင်တယ်လို့ရန်စာနေတယ် ရတယ်ရတယ်တဲ့သူတို့ရိုက်ပေးမယ်ဆိုရိုက်ရင်ရိုက်ရင်နဲ့12နာရီကြော်သွားပြန်ရောကြော်သွားတော့အဲ့ဒီကလည်းဆွန့်ပစားလိုက်ရဒုက္ခတွေဖြစ်ဒါပေမဲ့အဲ့ဒီအချိန်ဒီမှာသူနာပြုတွေဥစဉ်ပေါ်ဘာအံ့ဩလဲဆိုတော့ဒီခွဲစိတ်ထားတဲ့ဟာတွေပြေတဲ့အခါကျတော့သူတို့ဆေးလာတိုက်ပြီးတော့နာလားမနာဘူးသူတို့တရားဟောနေတယ်ဒါလောက်ဆိုရင် နားမှာတဲ့ဘာဖြစ်လို့လဲ မသိဘူးလို့ကိုလည်းကိုကကိုတရားနဲ့ပဲနေနေတာပဲအဲ့ဒါကီယိုစာကျင်လောတော့နောက်တစ်ခါခါကြီးခွဲရတယ်တထောင်တော်လောက်ရှိတဲ့ပတ်တိစာနှစ်ဆလောက်နေတိုင်းဆေးရထုတ်ရပြည်တွေလှိုက်စားသွားလို့ခါကြီးထဲမှာအဲ့ဒီတော့ကလည်းဝကြွေးတွေခမ်းတဲ့အချိန် ကြံနဲ့ကြည့်တဲ့လူတွေကတာကြောက်လန့်ပြီးတော့ဆရာဝန်ကြီးကရှင်ဖျားပိတ်ကြိမ်နေတာလားတဲ့မဟုတ်ပါဘူးလို့ဒကာကြီးလောက်ပါ ကြံတဲ့လူတွေအော်ဟစ်နေရတာအရှင်ဘုရားအပြုံးမပြတ်တာတပည့်တော်အံ့ဩတယ်ဘုရားဒကာကြီးလို့အရင်တော့ကဦးဇင်းလည်းလှိတ်ဩတာအခုတော့ခန္ဓာကြီးတွေရှိလာတယ်ဒကာကြီးရလို့တရားတော့မရသေးဘူးဒါပေမဲ့ကြင့်လာတဲ့တရားရဲ့စွမ်းအားဟာကိုယ်တိုင်ဒိဋ္ဌဓမ္မခန္ဓာကြီးတွေရှိလာတာကိုသိရပါတယ်ဒါကြောင့်မို့ဦးဇင်းတို့တွေဟာအိုခြင်းဒုက္ခလည်းလာမယ်နာခြင်းဒုက္ခလည်းလာမယ်သေခြင်းဒုက္ခလည်းလာမယ် ဘလို့ဒုက္ခတွေလာလာဦးဇင်းတို့အပြုံးမပြတ်ဖဲနဲ့ကိုယ့်ရဲ့စိတ်ကိုတီတီငြိမ်ငြိမ်နဲ့ထားနိုင်အောင်ကတော့ပြင်ဆင်ကြပါတော့ဦးဇင်းတို့တရားတော်မတွေမမေ့ပါနဲ့မလျော့ပါနဲ့နော်နေဝင်တော့မယ်တဲ့တောင်ဆွဲနေကွယ်ရင်ဦးဇင်းတို့ဝင်ကဘာအမှောင်ထဲမှာတယောက်တည်းသွားရကိုပြုတ်ထားတဲ့ဒါနတုတ်လေးကိုပြုတ်ထားတဲ့သီလတုတ်လေးပါပြီလား အဲ့ဒီကောင်းတဲ့အထုပ်လေးနဲ့မကောင်းတဲ့အထုပ်လေးကိုထမ်းပြီးတော့ဝင်ကဘာအမှောင်ထဲမှာတယောက်တည်းရောင်ချာချာနဲ့ခရီးသည်သိရဲ့နောင်ရည်တွေကိုကွယ်ပညာရှိသူတော်ကောင်းတွေကတော့တွေးရင်းနဲ့စိတ်တွေမောပညာရှိသူတော်ကောင်းတွေကတော့သံဃာတော်မတွေကိုကြည်ကြည်ပြီးတနာတာအော်မေမေလျော့ရော့ပေါ့ပေါ့ဆဆနဲ့နေကြတာ နောက်ထပ်ဘဝတွေရအောင်မယ်နောက်ထပ်ခန္ဓာတွေရအောင်မယ်တလိ္ဆံဖြစ်သွားရင်ငရဲဘုံတွေရောက်သွားရင်အပေဘုံတွေကျသွားရင်သွားပြီဘဝရရင်နဲတဲ့ဒုက္ခကြီးတွေမဟုတ်ဘူးနော်သောတော့နတ်ဘဝဗြဟ္မာဘဝမျိုးလောက်ဆိုရင်သူတို့ကတော့ပဋိသန္ဓေနေရာချင်းအိုရာချင်းနေရာဘာပဲဖြစ်ဖြစ်တက်တာသေးတယ်တေဃာနာနီမှာဖြတ်ဆိုပြီးတော့စိုးရင်ပူဆွေးပြီးတာတေရတာလေ အိုဒုက္ခနာဒုက္ခဆိုပေမဲ့လူဘုံတွေတိလိษံဘုံတွေလောက်မကြည့်ဘူးလူဘုံကြတော့ဟာဒီဒုက္ခကြီးခန္ဓာကြီးကနှိမ့်ဆက်တာဩနေရတဲ့လူတွေနော်ကဲပါယူပါဒသာသာနဲ့နေရတဲ့လူတွေမြောင်များစွာရှိတယ်ဒါကြောင့်မို့အဲ့ဒီဘဝရဲ့ဒုက္ခတွေဘဝရဲ့တံဝေခတွေကိုကြည့်ပြီးဩငါတို့ရလာတဲ့ဘဝဆိုတာဒုက္ခကြီးပါလားရှားနေရတာလဲဒုက္ခဖွေးနေရတာဒုက္ခ လောကကြီးရဲ့ဒုက္ခတွေကိုမြင်တော့မှဥစ္စံတော်တရားဓမ္မတွေတန်ဝေခရအဲ့ဒီကြတော့ဘဝကြီးကို မလိုချင်တော့နောင်ဘဝဆိုတာကိုမရကျင်တော့အဲ့ဒါတန်ဝေခညံရအောင်ယူရတယ်အဲ့ဒီလိုတန်ဝေခညံနေရတော့မှအနိစ္စဒုက္ခအနတ္တတွေရှုရင်းနဲ့ရုပ်တွေနာမ်တွေရမမြဲတဲ့အနိစ္စဒုက္ခတွေကိုရှုတော့မှအဲ့ဒီကြတော့မှဟောမဉ္ဇဉ်ဖွဉ္ဇဉ်ရတဲ့သင်္ခါရဒုက္ခကြီးကိုမြင်တာ အခုတရားနာနေရင်းနဲ့ကြတော့တန်ဝေခတွေရအောင်ယူရမယ်ဘယ်ဘဝတွေသွားသွားငါတို့လူဖြစ်တဲ့ဘဝတွေမှာဒုက္ခရအောင်မှာပါလားအခုဦးဇင်းတို့လှက်ပတ်ပြီးသွားနေနဲ့ရောက်နေရတဲ့လူတွေရဲ့ဒုက္ခတွေနဲ့တဲ့ဒုက္ခတွေမဟုတ်ဘူးဒါတွေမြင်ရတဲ့အခါကျတော့နောက်ဘဝတွေကိုသွားရင်ကိုမရဘူးလို့မပြောနိုင်ဘူးအဲ့ဒီဘဝတွေရရင်ဘယ်လိုလုပ်မှာလဲမျက်ရည်ဆက်လက်နဲ့ဦးဇင်းတို့ဖရာအလောင်းတော်ကြီး ဘဝတစ်ခုများဆိုရင်ဟိုမှာကြောမှလည်းဘူကြီးနဲ့တောင်းစားရတဲ့တရောင်းသားဘဝဒါဖရအလောင်းတော်ကြီးနော်ပါရမီတွေဖြည့်ထားတဲ့ပုံကိုကြီးတော်မှဘဝအကြောင်းမလာတဲ့အခါကျတော့တခါတည်းကြောမှဘူပေါက်ပြီးတော့တရောင်းသားဘဝရောက်ပြီးတော့တခါတည်းနှိပ်စက်ခံရတဲ့ဘဝဒုက္ခခံရတဲ့ဘဝတွေရတာဥစဉ်တို့ဘဝတွေဟာသောတာပန်လည်းမဖြစ်သေးဘူးသဂရကံလည်းမဖြစ်သေးဘူးအနာကံလည်းမဖြစ်သေးဘူး ဒါကြောင့်မို့ဘဝတွေရရင်အဲ့ဒီဒုက္ခတွေအကုန်ရနိုင်တယ်ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေကမြတ်စွာဘုရားဟောတဲ့ဇာတိဒုက္ခကြီးတဲ့အဲ့ဒီဇာတိဆိုတဲ့ဒုက္ခကြီးကိုရပြီဆိုရင်ဇရာမရဏဆိုတဲ့ဒုက္ခတွေအကုန်လိုက်လာမယ်ဒါကြောင့်မို့ဘဝမှန်သမျှကိုဘယ်ဘဝကိုမှငါမချီးမွမ်းဘူးတဲ့မစင်လေးအနေငယ်ဟာဘလောက်ကောင်းတယ်ဟင်းနဲ့ပဲကြကြအဲ့ဒီဟင်းဟာ အကုန်ပြတ်တယ်လို့မြမဘဝဆိုတာလဲအိုရမယ်နာရမယ်သေရမယ်နော်နတ်ဘဝကလည်းအိုရမယ်နာရမယ်သေရမယ်ဒါကြောင့်မို့အဲ့ဒီတွေ့တာကန့်ညိတဲ့တဏှာတဲ့ကာမတဏှာကိလေသာအယုံ ကာမဂုဏ်တွေကိုကန့်ညိတဲ့တဏှာဘဝတွေကိုတဏှီကန့်ညိတဲ့တဏှာဝိဘဝတွေကိုကန့်ညိတဲ့တဏှာအဲ့ဒီ ဘဝကင်းပြတ်ခြင်းဆိုတဲ့ဒီဟာတွေပေါ်မှာကန့်ညိနေတဲ့တဏှာတွေဘဝတွေကိုကန့်ညိတဲ့တဏှာတွေမြမဘဝကြီးတွေကိုကန့်ညိတဲ့တဏှာတွေအဲ့ဒီလိုဘဝတဏှာမှန်သမျှကိုငါဖះအကုန်ပယ်ပြီးပြီတဲ့ဒါကြောင့်မို့ဘဝဆိုတာဘယ်ဘဝကိုမှငါမနစ်သက်တော့ဘူးဘာလို့လဲဘဝမှန်သမျှသည်ဒုက္ခအဲ့ဒီဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ရုပ်တွေကလည်း ဖြစ်ပြီးပြက်နေရတာပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သိနေတဲ့နန္တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတော့ယုတ်ဓမ္မတွေနန္ဓမ္မတွေဟာအကုန်လုံးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့သွားနေရလို့အဲ့ဒါဒီဒုက္ခပဲမြမမင်းရဲ့ခန္ဓာကိုကြည်သန်းသိနေတဲ့အသိစိတ်တွေကလည်းမြမာရဲ့ခန္ဓာကိုယ်ရုပ်တွေကလည်းပဲဓာတ်လေးပါးနဲ့တိဆောက်တာ ဓာလေးပါးနဲ့တိဆောက်ထားတဲ့အဲ့ဒီဗြဟ္မာရဲ့ခန္ဓာကိုယ်ကလည်းပဲဖြစ်ပြီးတော့ပြက်နေတာသိနေတဲ့နန္တရားနန္တရားကလည်းဖြစ်ပြီးတော့ပြက်နေတာဩယုတ်ဓမ္မနန္ဓမဟာလူဘဝမို့ဖြစ်တာပြက်တာမဟုတ်ဘူးဗြဟ္မာရဲ့ခန္ဓာကိုယ်ရဲ့နတ်တရားခန္ဓာကိုယ်တွေကလည်းဖြစ်ပြီးတော့ပြက်တယ်အဲ့ဒီယုတ်ဓမ္မနန္ဓမတွေက ဖြစ်ပြီးတော့ပြက်နေရပါလားလို့အဲ့ဒီယုတ်နံဓမ္မသင်္ခါရတရားတွေရဲ့ဖြစ်ခြင်းတွေပြက်ခြင်းတွေကိုဒလဇက်ညောင်း ညံနဲ့မြင်အောင်မြတ်စွာဘုရားကြည်ခိုင်းတာအဲ့လိုကြည်ခိုင်းလိုက်တဲ့အချိန်မှာဗြမာကြီးတွေကခန္ဓာကိုညံဆိုင်ပြီးတော့လိုက်ပြီးတော့ကြည်တာမှန်တာငါတို့ရဲ့ခန္ဓာကိုယ်ကြီးတဲ့ရိပ်ရိပ်ရိပ်ရိပ်ရွရွရွရွမောမောမောမောနဲ့တမာတိရှိရင်ဟောဒီခန္ဓာကိုယ်ကြီးကကြည်လိုက်လို့ချင်းတိမ့်တိမ့်တိမ့်တိမ့်တိမ့်တိမ့်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်တမာတိရှိတဲ့ပုဂ္ဂိုလ်များကိုယ်ခန္ဓာကိုယ်ကြီးကိုပြန်ကြည့် စစချင်းတော့မတွေ့သေးဘူးပူဓာတွေတောက်နာတွေတင်းနာတွေပူဓာတစ်မျိုးတင်းနာတစ်မျိုးတောက်နာတစ်မျိုးအမျိုးမျိုးပြောင်းနေတာတွေစတွေ့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောနဲ့နည်းနည်းလေးတမာရီတက်လိုက်မြင်လာမှာအဲ့ဒီကနေတမာရီအားတွေအားကောင်းလာပြီဆိုခန္ဓာကိုယ်ဘယ်နာရလို့တတ်မှတ်စရာမလိုအသာလေးခန္ဓာကိုယ်လေးထိုင်ကြည့်ခန္ဓာကိုယ်လေးကြည့်လိုက်တာနဲ့တခါတည်းမိကုံးဟွေကြီးတွေကိုရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တက်နေသလို့ တိမ့်တိမ့်တိမ့်တိမ့်တိမ့်တိမ့်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တက်နေတယ်လို့ဒီခန္ဓာကြီးမြင်လာဒီခန္ဓာကြီးကိုကြိုက်တဲ့နေရာကြည့်လိုက် ရုပ်တရားတွေဟာရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်တိမ့်တိမ့်တိမ့်တိမ့်တုတ်တုတ်တုတ်တုတ်တုတ်တုတ်နဲ့တဖောဖောနဲ့မိကိုးတွေအငွေ့တွေမိလောင်နေတဲ့မိထဲမှာဘေးကအငွေ့တွေရှိတယ်အရှိန်ရှိန်ရှိန်ရှိန်နဲ့ပူနေတယ်လို့ခန္ဓာကြီးဟာအဲ့ဒီလိုကိုပြောင်းလဲနေတာ ရုပ်သဘောတွေရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းဆိုတာဥစဉ်တော့ဒကာတော်မတွေအဲ့ဒါမတွေ့ရသေးဘူးဆိုရင်အဲ့ဒါတမာတိမရှိသေးလို့တမာတိမရှိသေးရင်အဲ့ဒီရုပ်တွေရဲ့အရွရွတမွားမွားတသိမ့်သိမ့်နဲ့တရှိမ့်ရှိမ့်နဲ့တေဇောတတ်တွေကလောင်ကျွမ်းနေတာဒီခန္ဓာကိုယ်ကြီးကို တေဇောတွေကတရှိမ့်ရှိမ့်နဲ့လောင်နေတာနော်တေဇောမီးတွေလောင်နေတာအဲ့ဒီတေဇောမီးတွေလောင်လို့ဥစဉ်တော့တဖြည်းဖြည်းချင်း အိုးအိုးအိုးအိုးသွားတာဇီရဏတေဇောလို့ခေါ်တယ်ခန္ဓာကိုယ်ကြီးတွေအိုမင်းလာအောင်လို့လောင်ကျွမ်းနေတာအဲ့ဒီလောင်ကျွမ်းနေတာတွေကိုသေးသေးချာချာညံနဲ့ကြည့်တဲ့အခါကျတော့တမာတိအားနဲ့စိုက်ကြည့်မှ तू ကတွေ့တာရုပ်တွေဟာတိမ့်တိမ့်တိမ့်တိမ့်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမောမောမောမောအဲ့ဒါတွေမမြင်ခင်ကတော့အခုပြောသလိုပူတလဲတောင်းတလဲတင်းတလဲသဘောထားကြည့်တတိထားကြည့်ခန္ဓာကြီးကို ကိုယ်ခန္ဓာကိုယ်ညာနဲ့စိုက်ပြီးတော့တင်ပြီးတော့ငယ်တဲ့နေရာတွေကြည့်ရေညောနေရာတွေကြည့်နောက်ပိုင်းကျတော့နေရာမလိုဘူးနော်အစာပိုင်းလေးမှာတတိထားခြင်းဒိတ်ဒိတ်ဒိတ်ဒိတ်နဲ့ရေညွန်လေးအစာကြည့်လဲရတယ်ဒါမှမဟုတ်ဟောဒီငယ်တဲ့နေရာလေးမှာကလေးလေးတွေဆိုငယ်တဲ့လေးကဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်ဖြစ်နေတာအဲ့ဒီနေရာလေးတော့ကိုညံလေးစိုက်လိုက်ရင်လည်းအဲ့နာလေးကတွန်းလာတာလေးတွေကန်လာတာလေးတွေအဲ့နာလေးကဒီမှာတခါလေးကြက်ပြားဈေးဝန်းကျင်လောက်လေးတတိလေးထားလိုက်ရင်တင်းတင်းတင်းတင်းတင်းတင်းလာတာ အဲ့ဒါလေးတွေကြည့်ရင်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြီးသွားတာခေါင်းကနေလိုက်ကြည့်လေနော်အဲ့ဒါခေါင်းတစ်ခုလုံးကိုတမာတိနဲ့ဖြန့်ပြင်တခါတည်းဆလိုက်မီးနဲ့ကွင်းမြောင်ကြီးထဲမှာဆလိုက်မီးနဲ့ထိုးသလိုပဲတမာတိထူထောင်ပြီးတော့တမာတိလေးနဲ့ကြည့်တဲ့အခါကျတော့ကြည်တိုင်းကြည်တိုင်းမှာအဲ့ဒီခေါင်းကြီးတစ်ခုလုံးတင်းတင်းလာတယ်ကြက်ကြက်လာတယ်တွန်းတွန်းလာတယ်ဒိတ်ဒိတ်ဖြစ်လာတယ်ရိပ်ရိပ်ဖြစ်လာတယ်ဆိုအဲ့ဒီခေါင်းကြီးနဲ့ခန္ဓာကိုယ်တစ်ခုလုံးကြည်ကြည်သမျှအကုန်လုံး တင်းလာတာတွေတောက်လာတာတွေပူလာတာတွေရှိန်ရှိန်ချင်းချင်းဖြစ်နေတာတွေရိတ်ရိတ်ရိတ်ရိတ်တိမ့်တိမ့်တိမ့်နေဖြစ်နေတဲ့အကုန်လုံးပေါ်ပေါ်ပေါ်ပေါ်လာပါတယ်အဲ့ဒီပေါ်လာတဲ့အခါကျတော့ကြည့်လိုက်ရင်အဲ့ဒါရုပ်သဘောတွေဟာပြောင်းလဲနေတဲ့အဲ့ဒါရုပ်ရဲ့အနေစာကိုမြင်ပါတယ်ရုပ်တရားတွေဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့အဲ့ဒါကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ပူရာနေမှာအေးတာပြောင်းပြန်ပြီးထုံတာနေကျင်တာပြောင်းပြန်ကြိုက်တာတွေကနေခဲတာပြောင်းပြန်ပြီး တောင်းတာတောင်းတာတွေကနေတင်းတာတွေနည်းနည်းတောင်းနေအများကြီးတောင်းနေပြောင်းနေတဲ့ရုပ်အစင်တွေဖောက်ပြန်ပြောင်းလဲခြင်းကြီးကိုမြင်လားအဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာဥဇဏတော်တရားဓမ္မတွေသိတတ်တဲ့နာကနေသားမနေဘူးသူကလည်းရုပ်ပေါ်တိုင်းလိုက်ပြောင်းတာရုပ်ပြောင်းတိုင်းနာကလည်းပြောင်းပြောင်းညွတ်နေတာတင်နာပေါ်တင်နာသွားတည်တယ်ပူရာပေါ်ပူရာသွားတည်တယ်အော်ဒီရုပ်နဲ့ဒီနာဟာဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားလို့ ယုတ်ဓမ္မနန္ဓမ္မတွေရဲ့ဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းလဲသိလိုက်ရောဩဒီယုတ်တွေနန္ဓေဟာဖြစ်ပြီးပြက်နေရပါလားဖြစ်ပြီးပြက်နေရပါလားလို့အပြစ်အပြက်ဖြစ်ပြက်ကြီးအနိစ္စလက္ခဏာကြီးကိုညံကနေဒလစာရှူရဲရှူရဲရှူရဲရှူရဲနဲ့ဒုက္ခလက္ခဏာညံကြီးမြင်လာပါလိမ့်မယ်ဖြစ်ပြီးပြက်နေရတာကြီးကဒုက္ခကြီးပါလားဒီခန္ဓာကြီးကိုမလိုချင်တော့ဘူး အဲ့ဒါကဘာကဖြစ်ပြလဲသင်္ခါရဒုက္ခကိုမြင်တာယုံနံဓမ္မသင်္ခါရတရားတွေရဲ့ဖြစ်ချင်းပြက်ချင်းကိုမြင်ပြီးမှလာတဲ့ဒုက္ခအဲ့ဒါဒီဒုက္ခသစ္စာယုံနံဓမ္မသင်္ခါရတရားတွေဟာဖြစ်ပြီးပြက်နေရပါလားဖြစ်ပြီးပြက်နေရပါလားသောသောလောကမှာမြင်တွေ့နေရတဲ့ဒုက္ခတွေဟာတံဝေကရတဲ့ဒုက္ခလူဘွားရတဲ့နှိမ့်ဆက်ခံရတဲ့အညင်းဆက်ခံရတဲ့ရောင်စားခံရတဲ့လောက်ကင်စားတော်ရတဲ့အိုရတဲ့ဒုက္ခနာရတဲ့ဒုက္ခသေရတဲ့ဒုက္ခဒါဒုက္ခ လောကဒုက္ခအဲ့ဒုက္ခတံဝေကရတယ်အခုယုတ်ဓမ္မနန္ဓမ္မတွေရဲ့သင်္ခါရတရားတွေကိုတင်ပြီးဒလဇတ်ရှုတဲ့အခါကျမှဒီယုတ်ဓမ္မနန္ဓမ္မတွေကဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားလို့ရှုပါများလာတော့မှဒုက္ခလက္ခဏာဉာဏ်ကြီးထင်ရတာပါလိမ့်မယ်အဲ့ဒီဒုက္ခလက္ခဏာဉာဏ်ကြီးထင်ထင်ရှားရှားကြီးမြင်တော့မှခေါ်ဒီယုတ်နဲ့နာနာနာကို မလောခြင်းတော့ဘူးတဲ့သမှုရိယသစ္စာတဏ္ဍာ ဒီခန္ဓာကြီးကိုငါ့ကိုငါဟာငါဥစ္စာဘဝတွေကိုလိုချင်သေးတယ်ဆိုတော့အဲ့ဒီတဏှာကိုဒုက္ခကိုမြင်မှတဏှာကပယ်တာတဲ့ဒါကြောင့်မို့တရားရှုတဲ့တရားယောဂီများနိဗ္ဗာန်ကိုလိုချင်ရင်ဘာကို မြင်အောင်ကြည့်ရမလဲဒုက္ခမြင်အောင်ကြည့်ပါချက်သားတို့မင်းတို့တန္တရာတခြားလုံးတဘွားပြီးတဘွားအိုလိုမဆုံးနာလိုမဆုံးသေလိုမဆုံးနဲ့ လဲခဲ့တာဘာကြောင့်လဲအဲ့ဒီဒုက္ခကိုဒုက္ခလို့မသိလို့အဲ့ဒီဖြစ်ပျက်သင်္ခါရဒုက္ခတွေကိုမမြင်ခဲ့လို့ဦးဇင်းတို့တွေတဘွားပြီးတဘွားသွားနေရတာအခုဒုက္ခကိုပိုင်းခြားပြီးတော့မြင်အောင်လဲရှုလိုက်ရောဒုက္ခကို တွေ့တာတဲ့ကန့်ကြီးတဲ့သမှုရိယာကိုပယ်တယ်တဏှာကိုပယ်တာ ဘာကြောင့်ပယ်တာလဲဒုက္ခကိုပိုင်းခြားသိလို့သမုဒိယကိုပယ်နိုင်တာတဲ့အဲ့ဒီပယ်ချောင်းပွားများနေတာယုတ်ဓမ္မနန္ဒမာတွေသည်အနိစ္စဖြစ်ပြီးတော့ပြက်နေရဘာလားဖြစ်ပြီးတော့ပြက်နေရဘာလားလို့အနိစ္စရဲ့လက္ခဏာဩဒါတွေဟာဒုက္ခဘာလားလို့ဒုက္ခလက္ခဏာတင်ပြီးတော့ရှုနေတာဒီဖြစ်ပြက်နေရတဲ့သဘောတွေသည်အစိုးမရပါလားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်အစိုးမရပါလားလို့ အဲ့ဒီလိုတင်ပြီးရှုလိုက်တာက အနတ္တလက္ခဏာအနေစာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာဆိုတဲ့အဲ့ဒီလက္ခဏာရေသုံးပါးကို တင်ပြီးတော့ရှုလိုက်တာကမကသစ္စာအဲ့ဒါမဂ္ဂင်7ပါးအကျင့်မြတ်ကြီးတဲ့ရှုနေတာကနော်မဂ္ဂင်7ပါးအကျင့်မြတ်ကြီးနဲ့အဲ့ဒီမှာသီလသမာဓိပညာအကုန်ပါသွားပြီ တတိလည်းပါတယ်တမာတိလည်းပါတယ်တတိရှိလို့ယုံနံဖြစ်ပြမြင်တာလေတမာတိရှိလို့မြင်တာလေပညာရှိလို့ပိုင်းခြားသိနိုင်တာအဲ့တော့သီလမဂ်ခင်တမာတိမဂ်ခင်ပညာမဂ်ခင်ဆိုတဲ့မဂ်ခင်၈ပါးကိုအကျဉ်းချုပ်တော့သီလတမာတိပညာပြန်ရတယ်အဲ့ဒီသီလတမာတိပညာနဲ့ပိုင်းခြားပြီးတော့ရှုနေတာကမဂ္ဂသစ္စာအဲ့ဒါရပွားနေတာကမဂ္ဂသစ္စာရှုမှတ်နေတာပွားများနေတာ မက္ခသစ္စာရဲ့အလောက်ကပွားနေရတာခန္ဓာကြီးဟာဒုက္ခသစ္စာကြီးပါလားဒုက္ခတော့ဒုက္ခခဲကြီးပါလားဒီယုတ်တရားတွေကလည်းဖြစ်ပြီးတော့ပြက်နေရပါလားနန္တရားတွေကလည်းဖြစ်ပြီးတော့ပြက်နေရပါလားအော်ဒီယုတ်နံဓမ္မသင်္ခါရတရားတွေကဖြစ်ချင်းပြက်ချင်းနဲ့ဖြစ်လိုက်ပြက်လိုက်ဖြစ်ပြီးတော့ပြက်နေရတဲ့သဘောပါလားလို့အဲ့ဒီလိုဒလဇတ်ကြီးရှုပြီးတော့နေတဲ့အခါကျတော့မှအဲ့ဒါဒီမကသစ္စာကိုပွားနေတာ မကသစ္စာကိုပွားပါများပွားပါများတော့ဒုက္ခနဲ့သမုဒယကိုပယ်လိုက်တာသည်និရောဓနိဗ္ဗာန်ဒုက္ခသမုဒယတွေချုပ်သွားပြီတဲ့နိဗ္ဗာန်ကြီးရောက်တဲ့အခါကျတော့ဩအဲ့ဒီနိဗ္ဗာန်ကြီးထိကိုမမြင်ရသေးတော့ထားပါဦးဥစဉ်တော်အခုတရားရှုမှတ်ရဲရှုမှတ်ရဲနဲ့ဒကာဒကမတို့ အခုတရားတွေကိုမှတ်နေနဲ့အော်ရုပ်တရားလည်းဖောက်ပြန်နေပါလားပျက်စီးနေပါလားဒီရုပ်တရားလည်းတရိပ်ရိပ်တဘောဘောနဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သိနေတဲ့နန္တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဒီရုပ်နဲ့ဒီနာဖြစ်ချင်းပြက်ချင်းနေနဲ့တွေ့ပြည့်နေပါလားလို့ရှုနေရင်းနဲ့တင်းနာကြီးတွေကတက်လာတယ်တောက်နာကြီးတွေကတက်လာလိုက်ပူဓာကြီးတွေကတက်လာလိုက်အော်ပူဓာပေါ်တော့လည်းဖြစ်ပြီးတော့ပြက်နေတဲ့သဘောအေရာပေါ်တော့လည်းဖြစ်ပြီးတော့ပြက်နေတဲ့သဘောကြိုက်တာကြီးပေါ်တော့လည်းဖြစ်ပြီးတော့ပြက်နေတဲ့သဘောပဲလို့ရှုတော့ အဲ့ဒီအချိန်မှာဒိဋ္ဌိကဝေကမှာအမလေးငါနာလိုက်တာငါကြိုက်လိုက်တာငါထုံလိုက်တာငါကျင်လိုက်တာဆိုတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိကိုခွာပြီးတော့အော်ဒီယုတ်ဓမ္မနန္ဓမ္မတွေဟာသင်္ခါရတရားတွေဟာငါကိုယ်လည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့အဲ့ဒီလိုဒိဋ္ဌိကိုခွာပြီးတော့ရုပ်ရဲ့အပေါ်မှာနာမ်ရဲ့အပေါ်မှာလက္ခဏာရဲ့သုံးပါဆင်ញင်ပြီးတော့ပထမတော့အနိစ္စလက္ခဏာနဲ့ဆင်ញင်တာပေါ့။အော်ဒီယုတ်ဓမ္မတရားဖြစ်ပြီးတော့ပြည့်နေရပါလား။ နန္တရားတွေကလည်းဖြစ်ပြီးတော့ပြည့်နေရပါလားဒီယုတ်နဲ့ဒီနာဟာဖြစ်ချင်းပြည့်ချင်းသဘောပဲရှိပါလားလို့လက္ခဏာတင်ပြီးတော့နှိစ္စလက္ခဏာဉာဏ်လေးနဲ့ဆင်ញင်ပြီးတော့သုံးသပ်ပြီးတော့ပွားများပြီးတော့နေရင်းနဲ့တင်းနာကြီးကတက်လာပြန်ပြီတောက်နာကြီးကတက်လာပြန်ပြီပူဓာကြီးကတက်လာပြန်ပြီကြိုက်တာကြီးကတက်လာပြန်ပြီတဲ့ဟောဒါလေးပါးကြီးတွေကဖောက်ပြန်နေတာဝေါ်ဓာတ်ကြီးလေးပါးတွေကဖောက်ပြန်တဲ့အခါကျတော့ တင်းနာကြီးပေါ်တယ်တောက်နာကြီးပေါ်တယ်ဓာတ်လို့လည်းမသိဘူးရုပ်လို့လည်းမသိဘဲနဲ့ငါတင်းတယ်ငါတောက်တယ်ငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိရဲ့နောက်မှာလိုက်လာတဲ့ဒေါသပူရာကြီးကိုမကြိုက်ဘူးတင်းနာကြီးကိုမကြိုက်ဘူးစိတ်ဒေဓမ္မတနှုတ်နှုတ်ဆင်းရဲဆိုတဲ့ဆင်းရဲနေတယ်ဆိုတဲ့ဒေါမနတနော်အဲ့ဒါကိုဘလို့သက်သာရအောင်ရအောင် လုပ်ရပါမလဲလို့ကြံစီနေတဲ့နော်အဘိဇာနော်တဏှာလောဘနော် အဲ့ဒီအဘိဇာနဲ့ဒေါမနတာတွေကိုခွာပြီးတော့ရှူပါတဲ့တက်တာရဘလို့ရအောင်လုပ်ရမလဲဆိုပြီးတော့တက်တာရနီလန်းကြောင့်နေရှားနေတဲ့နော်အဲ့ဒီအဘိဇာရဲ့တဏုံတော်ဆင်းရဲနေရတဲ့ဒေါမနတာကို ခွာအဲ့ဒါကဘာကြောင့်လာတာလဲဒါလေးပါလို့မသိလို့ရုပ်လို့မသိလို့နာလို့မသိလို့ငါပူတယ်ငါနာတယ်ငါကြိုက်တယ်ငါကိုကြီးငါဟာကြီးငါဥစားကြီးလို့သွားပြီးတော့အယူလွဲလိုက်လို့ ဒိဋ္ဌိမိတောက်ပြီးဒေါသမိဒိဋ္ဌိအယူမှားလို့နောက်ကဒေါသမိတွေတောက်ရတာအဲ့တော့အမှန်မြောင်ကြည့်ပြီးဩရုပ်တရားတွေဟာသူသဘောသူရိပ်ရိပ်ဒိတ်တွေရွရွမွားမွားတင်းတယ်လဲတောက်တယ်လဲနဲ့ရုပ်သဘောတွေဟာဖောက်ပြန်နေပါလားရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာနေရလဲသိနေတယ်ဒီရုပ်နဲ့ဒီနာဟာတထထက်ဖြစ်ပြီးတော့တထထက်ပြက်နေတဲ့သဘောပါလားလို့အဲ့ဒီလိုရှူရဲရှူရဲနဲ့ဒိဋ္ဌိကိုခွာ ဒိဋ္ဌိကိုခွာတော့ဝေဒနာမှာတဏှာမကုတော့ဒေါသလည်းမဖြစ်တော့ဘူးလှုပ်ခြင်းနဲ့ဖြုတ်ခြင်းနဲ့တတ္တရာတွေရအောင်လုပ်မယ်ဆိုတော့တဏှာလောဘစိတ်ကိုလည်းအလိုမလိုက်တော့ဘဲနဲ့နော်အဲ့ဒီမှာအမှန်ကိုမြင်တဲ့ဖြစ်ချင်းပြက်ချင်းသဘောပဲတင်ပြီးတော့ရှုနေလိုက်တဲ့အချိန်မှာအဲ့ဒီတင်းနာကြီးကနေမှနည်းနည်းတင်းနာလေးများများတင်းနေအများကြီးတင်းနေနောက်ဆုံးတော့တင်းနာကြီးချုပ်သွားတယ်နောက်ပူဓာကြီးပြန်ပေါ်လာတယ်နည်းနည်းပူတယ်များများပူတယ်အများကြီးပူပြီးတော့နောက်ပြန်ချုပ်သွားတယ် အဲ့ဒီလိုတခါတည်းပထဝီဓာတ်ကြီးတက်လာလိုက်ပြန်ချုပ်သွားလိုက်တေဇောဓာတ်ကြီးကအေးလာတယ်ပူလာတယ်သဘောတွေတက်လာလိုက်ပြန်ချုပ်သွားလိုက်ဝါယောဓာတ်ရဲ့ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်တရိတ်ရိတ်တလတ်လတ်နဲ့ဖြစ်နေတာတွေကပေါ်ပြီးပြန်ချုပ်သွားလိုက်ချွဲတွေတလိတ်တွေကြက်တစ်ဆုံမောပန်းပြီးတော့အာဘောဓာတ်တွေကတက်လာပြီးတော့ပြန်ချုပ်သွားလိုက်ဆိုပြီးတော့ဓာတ်ကြီး၄ပါးတွေပေါ်လိုက်တက်လိုက်ပေါ်လိုက်ချုပ်လိုက်နဲ့နောက်ဆုံးတော့ ဓာကြီးလဲပါတယ်အကုန်ချုပ်ငြိမ့်ပြီးတော့အေးသွားတဲ့နေရာလေးရောက်ပြီဓာကြီးလေးပါးတွေအပေါ်မှာဒါတွေဟာဓာတ်သဘောတွေပဲဒါတွေဟာယုတ်သဘောတွေပဲလို့ယုတ်လို့သိတယ်နာလို့သိတယ်ဓာတ်လို့သိပြီးတော့ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိကို ခွာပြီးတော့ရှုလိုက်တဲ့အချိန်မှာတတင်္ဂါအပြင်အဲ့ဒီ ဓာတ်လေးပါးတွေအကုန်ချုပ်ငြိမ်းပြီးတော့အေးပြီးတော့ကြည်သွားတဲ့နေရာလေးကို ရောက်သွားလိမ့်မယ်အဲ့ဒါတည်ငါချမ်းသာရပြီသူကသူနိဗ္ဗာန်ခေါ်ခေါ်ဘာခေါ်ခေါ်ခေါ်ကျင်တာခေါ်တော့စိတ်ထဲမှာတော့မငြိမ်းဘူးလားအဲ့ဒီနေရာလေးကိုရောက်ဖို့တဲ့တရားဓမ္မတွေစိတ်မှာပီတိတွေဖြစ်နေမယ်ငြိမ်းနေမယ်အေးနေမယ်ငါဒီလိုထိုင်ရင်တနေ့ကုန်ထိုင်ဘာမှမဖြစ်ပါလားဆိုတော့အဲ့ဒီစိတ်မျိုးကိုရလာလိမ့်မယ် အဲ့ဒီလိုဒိဋ္ဌိတွေဒေါသတွေဒရေငါခွာပြီးတော့အငိမ့်တလေးအေးတဲ့နေရာလေးကိုများရောက်သွားရင်တောင်မှဒကာဒကမတို့ချမ်းသာပြီတဲ့ဟောဟိုနိဗ္ဗာန်ကြီးဆိုတာအဝဲကြီးကိုလည်းမသိဘူးအဲ့နိဗ္ဗာန်ဘလောက်ချမ်းသာတယ်တော့မသိဘူးအခု ထိုင်နေရင်နဲ့ဒီရုပ်နဲ့ဒီနာမဲ့နော်မုတ်တုတ်ကြီးထိုင်နေတာစောတော်တော်က2နာရီ3နာရီတွင်မှာဖြစ်ပေါ်နေတဲ့စိတ်ဆင်းရဲမှုတွေဟာအခု2နာရီ3နာရီကိုကြော်ပြီးတော့ထိုင်နေတာ ဟောထိုင်နေတော့လည်းဘာမှမဖြစ်တော့ဘူးငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးငြိမ်ပြီးအေးပြီးချမ်းသာပြီးတော့အောက်မှာမျက်စိညံလေးနဲ့ကြည့်လိုက်တာမျက်စိကတော့မှိတ်ထတာဆိုညံလေးနဲ့ကြည့်လိုက်တော့လဲတင်းနာလည်းရှိတယ်တောင်နာလည်းရှိတယ်ပူတာလည်းရှိတယ်ကြိုက်တာလည်းရှိတယ်တင်းနာတွေတောင်နာတွေပူတာတွေကြိုက်တာတွေရှိပင်ရှိညာတော်လည်းပဲငါနာတယ်ငါကြိုက်တယ်ဆိုတော့အဲ့ဒီစိတ်ကြီးမပေါ်တော့ဘူး ငြိမ်အေးပြီးတော့ချမ်းသာပြီးတော့နေတဲ့နေရာလေးရောက်ပါလိမ့်မယ်အဲ့ဒါဒကာဒကမတို့ကြိုးစားပြီးတော့ကြည်ရင်ကြည်တဲ့လူတိုင်းရောက်တယ်နော်အဲ့ဒါတခါတည်းကိုရတဲ့ချမ်းသာကြီးပဲတဲ့အဲ့ဒီအငိမ့်တာအေးတာအကြည်တာကြီးနဲ့ယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာ တင်ပြီးတော့ရှုနေရင်အော်စောတော်တို့ငါငါပူလိုက်တာငါနာလိုက်တာငါကြိုက်လိုက်တာဆိုတာကြီးအခုတော့မရှိတော့ပါလားယုတ်ဓမ္မနန္ဓမတွေကဖြစ်တာပြက်တာသူတော်သူဖြစ်နေတာပြက်နေတာပဲရှိတယ်ငါနာတယ်လည်းမရှိဘူးငါကြိုက်တယ်လည်းမရှိတော့ဘူးငါပူတယ်လည်းမရှိတော့ဘူးတဲ့ယုတ်ဓမ္မနန္ဓမရဲ့တဘာဝရဲ့ဖြစ်ချင်းပြက်ချင်းကြီးပဲမြင်နေတော့တယ်ငါနာတယ်ငါကြိုက်တယ်ချုပ်သွားပြီ အဲ့ဒီလိုချုပ်သွားအောင်ရှုတတ်တဲ့နီးလေးနဲ့မြန်ဥစဉ်တော်တရားဓမ္မတွေသေဃာနာနီးအလိုမြန်ရှုထားရင်အသေးတတ်ပြီအနေလည်းမြတ်ပြီအဲ့ဒါကအခုကောင်းတော့ငရဲရအောင်ကျင့်ထားမှာနော် ကျမ်းမာရေလည်းကောင်းတော့အရွယ်ကောင်းတော့မှာအဲ့ဒီလိုကျင့်မထားပဲနဲ့အဲ့ဒီဓာလေးပါရဲ့ချုပ်ရဆုံးရလေးတစ်ချိန်လောက်လေးအဲ့လိုလေးတစ်ခါတည်းချုပ်သွားနောက်ပြန်လာပြန်တက်အောင်မှာနောက်တစ်ခါတရားပြန်ထိုင်ပြန်လာအောင်မှာ ဒါပေမဲ့အဲ့ဒီလိုတစ်ချိန်လောက်ရောက်ဘူးထားတဲ့နေပုဂ္ဂိုလ်ကလွတ်တဲ့လမ်းကိုသိတယ်တေဂာနာတိကျတော့အကြက်တဲဖြစ်လာရင်အဲ့ဒီနေရာလေးကိုသူကပြေးဝင်တာအဲ့ဒီတော့ခန္ဓာကြီးကဖောက်ပြန်နေတာကြီးကတတ်တတ်ကိုယ်စိတ်လေးကငြိမ်အောင်ထားတာတတ်တတ်အဲ့ဒီနေရာလေးနေရင်တေဂာနာနီမှာအော်ဟစ်မသေးရတော့ဘူးအဲ့ဒါတကယ်လက်တွေ့ဒိဋ္ဌဓမ္မဗုဒ္ဓတရားသည်ငါရဲ့အာကိုရာဆိုအဲ့ဒီနေရာရောက်သွားမှသိမှာနော် အဲ့ဒီလိုခွာထားတတ်ရင်ဒီတရားဒီငါရဲ့အာကိုရာဖြစ်တဲ့ယုံကြည်တယ်ဘလောက်ဖောက်ပြန်လို့နေနေငါမှာစိတ်မှာမစင်ရပါလားဒိဋ္ဌိမီဒေါသမီလောဘမီတွေမတောက်ပါလားငါရဲ့စိတ်လေးငြိမ့်နေပါလားအေးနေပါလားလို့သိပြီဓမ္မတိငါရဲ့အာကိုရာလို့သိပြီဒီတရားဒီသားလေးငါရဲ့အာကိုရာအစ်စ်ပဲဆင်းရဲနဲ့မသေးရတော့ဘူးအပြုံးနဲ့သေပြီ နတ်ပြည်ကသေကာနာနိနိုင်ထတပူကြီးစိုက်တော့ငိမ့်ချမ်းတဲ့စိတ်နဲ့သေတော့ငိမ့်ချမ်းတဲ့ပုံသွားတော့မယ်လေပူလောင်တဲ့သောကတွေဒေါသတွေနဲ့သေရတဲ့ပုံကိုကြတော့ကဲကြပါအောင်ယူကြပါအောင်လို့ကိုကိုကိုအလိုလိုက်ပြီးတော့တရားတွေကိုမလောက်ခဲ့တဲ့ပုံကိုတွေမကျင့်ခဲ့တဲ့ပုံကိုတွေကတော့ကဲပါယူပါတစားစားနဲ့အော်ဟစ်ပြီးတော့ငိုကြွေးရပြီသေတော့ဆင်းရတဲ့ပုံဆင်းအခုကြတော့ချမ်းသာတဲ့ပုံသွားပြီတဲ့ နိဗ္ဗာန်မရခင်မှာအခုဒီတရားတွေကိုဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ရှုပြီးတော့သွားရင်သောတာပန်ဒီဟိုနတ်ဖြစ်တာက နောက်ကြအောင်မယ်သောတာပန်တဂရာကနေအရင်ဆုံးတည်နိုင်တယ်ဖြစ်ပြက်တွေတင်ရှုပြီးတော့သေသွားတာလေမက်စိတ်နဲ့သေလို့ဒါကြောင့်မို့မြတ်စွာဘုရားကဒီဒုက္ခသစ္စာကြီးကို ပိုင်းခြားပြီးတော့သမုဒိယကိုပယ်အောင်ဒုက္ခသစ္စာ ပိုင်းခြားသိမှ သမုဒိယပယ်မှာမို့ခန္ဓာရဲ့ဒုက္ခတွေ ဒီဒုက္ခတွေရှိတယ်ဘဝတွေရရင်ဒီဒုက္ခတွေအကုန်ရအောင်မယ်ဒါကြောင့်မို့အဲ့ဒီဒုက္ခတွေမရှိအောင်ကျင့်ရမယ်အဲ့ဒီလိုကျင့်လိုက်ရင်ဘာလုပ်ရမလဲသစ္စာစိုက်အောင်ကျင့်ရမှာဒုက္ခသစ္စာကို ပိုင်းခြားသီမသမှုရိယကိုဘယ်မှာမက္ခသစ္စာကိုပွားများမှာဒုက္ခသမှုရိယချုပ်တဲ့និရောဓနိဗ္ဗာန်ဆိုတာရမယ်အဲ့ဒီကြိုက်ရင်ငြိမ့်ပြီးအေးပြီးချမ်းသာပြီးအခုလည်းမြတ်စွာဘုရားဒီသစ္စာတရားစိုက်အောင်ထိ ဗြဟ္မာမင်းတွေရဲ့ယုတ်ဓမ္မနန္ဓမ္မတွေဟာဖြစ်ချင်းပြချင်းတွေနဲ့ပြည့်နေတယ်ဒါကြောင့်မို့ဘယ်ဘဝကိုပဲရရတဲ့ဘဝရရင်ဒုက္ခတွေရတဲ့အတင်ပြမာတို့တဲကြောင့်မို့ငါဖရာသည်ဘယ်ဘဝကိုမှ မတွေ့တာတော့ဘူးဘယ်ဘဝကိုမှ မကန့်ကြီးတော့ဘူးအဲ့ဒီတဏမှန်သမျှငါအပီအပိုင်ပယ်ပြီးပြီလို့ဒီတစ္ဆာဆိုင်တဲ့တရားကိုဟောလိုက်တဲ့အချိန်မှာ မြမာပေါင်းတထောင်နဲ့အကုန်လုံးအကျွတ်တရားရသွားကြပါတယ်မြမာပေါင်းတထောင်ကျွတ်တရားရသွားပြီးတဲ့အချိန်ကျတော့မာနကတကြောပြန်ထတယ်ရှင်ကြီးဂေါတမတဲ့ကိုသိရင်ကိုတရားကိုဟာကိုနေပါ သူများလိုက်မဟောသမ်းပါနဲ့တဲ့ကိုသိကိုဟာကိုနေသမ်းပါတဲ့မာနကဘာလို့လဲဆိုဟိုမှာအကျွတ်တရားတွေရကုန်ပြီဝမ်းသာပြီးတော့တခါတည်းပြောနေတော့သူ့စိတ်ထဲမှာတန်းလုံးတော့ဆင်းရဲနေမှာပေါ့ ကိုတော်တဲ့တပည့်ကိုလည်းမွေးမယ်လို့မကြံနဲ့နော်တဲ့ကိုတော်ကတမနာဗျမနာတွေကတပည့်တွေရှာတပည့်တွေမွေးပြီးတော့အဲ့ဒီတပည့်တွေကိုတန်ရောစဉ်တွယ်ပြီးတော့သေပြီးတော့တခါတဲ့အပယ်ပုံဆင်းတာပါပဲတဲ့ကိုတော်ဒီဂျမားတွေကိုငါတပည့်ဖြစ်သွားပြီးတော့တပည့်တွေလည်းမတွေ့တာနဲ့နော်တဲ့ဟော तू ကလာပြီးပြောတော့မြတ်စွာဘုရားမာနလာဗျာမီမင်းဗျမာကပြောတာမဟုတ်မင်းငါလာပြီးပြောတာမင်းစိတ်ကောင်းနဲ့ပြောတာမဟုတ်ဘူး ဟိုတော့ကဒီလိုပါပဲတဲ့တမနာဗြဟ္မဏတွေမဟောပါနဲ့ပြောမဟောပါဘူးတဲ့ကိုတော်ပဲလိတ်ဟောနေတာငါကဖျားအစေတဲ့အဲ့ဒီအရင်ကပုံကိုယ်တွေကတကယ်ဖျားမဟုတ်ဘူးငါကမင်းပြောတိုင်းလည်းမနေဘူးငါရဲ့တပည့်သာဝကတွေအပေါ်မှာတရားဟောသည်ဖြစ်စေမဟောသည်ဖြစ်စေငါတွေ့တာခြင်းလည်းမရှိဘူးကန့်ညီခြင်းလည်းမရှိဘူးငါတရားဟောရမယ်အလုံးမဟောတာတဲ့သူတို့အကျွတ်တရားရတော့ဟာငါရဲ့တရားဓမ္မတွေတော့များပြီဟေးဆိုတော့အဲ့ငါစိတ်မှာဘာမှမရှိဘူးတဲ့ အဲ့ဒီလိုပြောပြီးတော့မှမြတ်စွာဘုရားကမာနကိုကြိမ်မောင်းပြီးတော့မှတခါတည်းထုတ်တော့မာနလည်းပြေးရတော့တာပေါ့သူလည်းတတ်မှမတတ်နိုင်တော့တာနော်ဒီဘဝတွေရဲ့ခန္ဓာတွေရဲ့ဗြမာကြီးတွေကလည်းအော်ဒါကြောင့်မို့ဂေါတမဗုဒ္ဓဆိုတာ တကောကြည့်တာကိုဒီလောက်သူတို့ဗြမာကြီးတွေတကောကြည့်တဲ့ပုံကိုကြီးတွေတော့မှဒီတရားလေးကိုအတန်လေးနဲ့သူတို့နာသွားတာဒီဒုက္ခသစ္စာအကြောင်းဘဝရဲ့ဒုက္ခတွေအကြောင်းကိုဖះဟောသွားတာရုပ်မမြင်ရဘူး ဘူးတဲ့အင်မတန်မှတကောကြီးတဲ့မြမာကြီးတွေကိုဖယားကဒီတရားလေးဟောပြီးတော့အကျော်တရားရအောင်ပေးတာဒါကြောင့်မို့ဥစဉ်တော်တရားတော်မတွေကလည်းအော်ငါတို့ဒီမြမနိမန္တနိကသုတ်တန်ကိုနာယူတယ်ဆိုတော့ဗုဒ္ဓရဲ့တကောဟာတဲလဲကြီးမှာပါလားငါတို့ရဲ့ဗုဒ္ဓဘုရားရှင်ကိုယ်တော်မြတ်ကြီးဆိုတာအင်မတန်မှတကောအာနုဘော်တွေနဲ့ကြီးတယ်အဲ့ဒီလောက်တကောကြီးတဲ့ဘုရားရှင်ကိုလက်အုပ်ချီမို့ရှ िख ောပြီးတော့ ပူဇော်ရခြင်းအဲ့ဒီလိုဖြစ်သွားတဲ့ပီတိလေးနော်ဘလောက်အကျိုးများတယ်လဲဆိုတော့အရှင်အာနန္ဒာကတခါကြတော့မြတ်စွာဘုရားရဲ့တကောအာနုဘောအကြောင်းကို ပြောတော့တခါတည်းဝါသာလိုက်တာရှင်ဘုရားအရှင်ဘုရားလို့ဒါလောက်တကောကြည့်တော်မူတဲ့ဘုရားရှင်ကိုတပည့်တော်တပည့်ဖြစ်ခွင့်ရတာကြီးညိုခွင့်ရတာကိုးကွယ်ခွင့်ရတာဘုရားတပည့်တော်ကံကောင်းလိုက်တာဘုရားဆိုပြီးပြောတော့ဘေးနာကအရှင်ဥဒ္ဒာကြီးဆိုတော့မထေရ ဘာထပြောတယ်ကိုတော်တဲ့ကိုတော်တကိုးကြည့်တာမဟုတ်ပါဘူးဖះတကိုးကြည့်တာပဲကိုတော်အဲ့လောက်လည်းဖြစ်မနေသမ်းပါနဲ့လို့ပြောတာအဲ့ချိန်မြတ်စွာဘုရားဘာပြောလဲဆိုတော့ချက်သားတဲ့အာနန္ဒာကိုအဲ့လိုသွားမပြောနဲ့အခုငါဖះရဲ့တကိုးအာနုဘော်တွေကိုယုံကြည်ကိုးကွယ်စိတ်ကပြီးတော့ဖြစ်သွားတဲ့ပီတိတဲ့ရှင်အာနန္ဒာရဲ့တန်တာမှာဖြစ်သွားတဲ့အဲ့ဒီဝမ်းသာတဲ့ပီတိဗုဒ္ဓနုတ္တိကုဆိုတာဘလောက်ကျိုးပေးမယ်ထင်လဲတဲ့အာနန္ဒာဟာအခု ခုနှစ်ဘဝပဲနောက်ထပ်ကျန်တော့မယ် तू ကမဟာသောတာပန်တည်ပြီးပြီ နောက်ထပ်ကျင်လဲရင်ခုနှစ်ဘဝကျင်လဲရမယ်ဒီသောတာပန်နဲ့သေသွားရင်အဲ့ဒီခုနှစ်ဘဝကိုငါလူပြည်မှာစัจ java ဝရမင်းခုနှစ်ကြိမ်ဖြစ်ချင်တယ်လို့တောင်းတရင်လူပြည်မှာစัจ java ဝရမင်းခုနှစ်ကြိမ်ဖြစ်လို့ရပါတယ်အဲ့ဒါပါလဲဗုဒ္ဓနုဒ္ဒတိကမ္မထမ်းရဲ့အကျိုးတဲ့အဲ့ဒါဖရာဂုံတော်ကိုပွားရခြင်းအကျိုးဒါပေမဲ့အာနန္ဒာဟာဒီဘဝမှာတင်ပြိဋိနိဗ္ဗာန်ပြုမှာပါတဲ့ လိုချင်ရင်ဖြစ်တယ်လို့ပြောတာဘယ်အကျိုးကြောင့်လဲဗုဒ္ဓနုတ္တိကမ္မထံရဲ့အကျိုးပါဒါကြောင့်ဒီနေ့ဟောတဲ့ဗြဟ္မနိမန္တနိကတော့မှာဥဇဏတို့ဒကာတော်မတွေဗုဒ္ဓနုတ္တိကမ္မထံကိုပွားရင်အော်ဒုကိုခွယ်ခွင့်ရတဲ့ဗုဒ္ဓဖျားဆိုတာဒီလိုတကောတေဆိုအာနုဘော်တွေနဲ့ကြီးတဲ့ဖျားပါလားလို့သိစေချင်တာတစ်ချက်ဗုဒ္ဓနုတ္တိကမ္မထံပွားစေခြင်း ਨੇ အဲ့ဒါကတစ်ချက်နောက်တစ်ခုကဘဝရရင်ဒုက္ခပဲ ဆိုတာကိုသိစေခြင်းတယ်နော်ဘဝရရင်တခါတည်းအနှိမ့်ဆက်ခံရအညင်းဆက်ခံရအသက်ပြတ်ခံရကောင်းကောင်းနေရရင်ခဏပဲနောက်ဆုံးအိုနာတဲ့ဒုက္ခတွေနဲ့ပြန်လုံထွဲပြီးတော့တခါတည်းနောက်ဆုံးတော့မျက်ရည်ဆက်လက်နဲ့သိရတဲ့ဘဝတွေပြန်ရပြန်တယ်ဒါကြောင့်မို့ဘဝမှန်သမျှဟာဒုက္ခအဲ့ဒီဒုက္ခတွေကလွတ်ချင်ရင်ကတော့ဦးဇင်းတို့တရားဓမ္မတွေယုတ်ဓမ္မနန္ဓမ္မတွေအပေါ်မှာတရားတင်ပြီးတော့ဒီဘဝဒီခန္ဓာမှာနောက်ထပ်နောက်ခန္ဓာမရအောင်လုပ်ရမှာပဲ အဲ့ဒါမှသာလျင်ဘုရားသာသနာနဲ့တွေ့ကြုံနှံ့မဲ့လူဖြစ်ကြုံနှံ့မဲ့တဲ့ဒါကြောင့်မို့ဥစဉ်တော်တရားတော်မတွေကိုမြမနိမန်တဏိကသုတ်တန်ကြီးဥစဉ်ဟောခြင်းရဲ့ရည်ရွယ်ချက်ကတန္တရာဝစီယဒုက္ခမှာလွတ်စေခြင်းနာရဲ့ဗုဒ္ဓနုတ်တတိကမ္မထံကြီးကိုပွားစေခြင်းနာရဲ့ဒီအကြောင်းနှစ်ချက်ကြောင့်ဒီနေ့ဒီသုတ်တန်ကြီးကိုဟောခဲ့ပါပြီဒါကြောင့်ယနေ့တရားတော်မအပေါင်းတော်ကောင်းတို့တွေဒီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူခဲ့တဲ့ မြမနိမန္တနိကသုတ်တံဒေသနာတော်ကိုနာယူပြီးတက္ကလာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောသစ္စာလေးပါးမြတ်တရားတို့ကိုရလွယ်ရောက်လွယ်မျက်မှောင်ပြုလွယ်သိလွယ်နိုင်အောင်ကျင့်ကြံကြိုးကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖျား